ကျောင်းလိုက်ထိုးပြီးသွားပြီတဲ့ဘုန်းကြီးတို့တရားနာကြမယ်နော်ဒီနေ့2021ခုနှစ်ဧပြီလ25ရက်နေ့တရားစကားနောက်ဆုံးနေ့ပါဗျာတနင်္ဂနွေနေ့ညနေပိုင်းသဘောတရားရေးအပိုင်းဆိုဘုန်းကြီးတို့ပြောမနေ့က ဝိသုဒ္ဓိ9ပါးနဲ့ဉာဏ်စဉ်16ပါးပြောနေတာပေါ့ဗျာအဲ့ဒီမှာလေမပြီးတတ်သေးတော့အဲ့ဒီဉာဏ်စဉ်တွေဘုန်းကြီးဆက်ပြီးပြောပါမယ်အဲ့ဒီမပြောခင်မှာဘုန်းကြီးတို့ဒီနေ့ကဒီထဲမှာဉာဏ်ဓာတာကိရိနာမကိရိမာနန္ဒသုတ်တင်ညာ10မျိုးဆိုအဲ့ဒါလေးဘုန်းကြီးအဆုံးသတ်ပေးလိုက်ပါကိရိမာနန္ဒသုတ်လေးကိုကြည်ရင်တင်ပေးစမ်းပါကိရိမာနန္ဒသုတ်อืม ဒီရိမနန္ဒတုတ်ကသူသူဖြင့်တော့ဒီကျမ်းမာရေးမကောင်းတဲ့ပုဂ္ဂိုလ်များအဲဒီမှာနော်ကြည်လိုက်ပရမဇုံဒီမှာဂရိမန္တတုတ်ကဘာပြောလဲဆိုဒါတွေကတော့ဏိဒန်းခြိထားတာပါပဲအပေါ်မှာခဏလေးအောက်မဆွဲတော့အဲဒီမှာဒါဘာပြောလဲဆိုတော့မြတ်စွာဘုရားဟာတာဝတိမြို့စေတွန်ကျောင်းမှာနာရမီဆောက်လုပ်ထားစေတွန်ကျောင်းမှာတရင်သုံးနေတဲ့ချိန် ရှင်ဂရိမာနန္နာဟာနေမကောင်းနေတာအာဘာဒီကောင်းနေမကောင်းနေတဲ့ကိုယ်လည်းဆင်းရဲစိတ်လည်းဆင်းရဲနေအပြင်းထန်နေမကောင်းတာဘာလကီလာတော့အဲ့ဒီချိန်မှာဒီမှာစကားပြတ်နေတယ်အဲ့ဒီချိန်မှာရှင်အာနန္ဒဒီเจ้าနေလက်ပတ်ကြည့်တယ်เจ้าနေလက်ပတ်ကြည့်တော့ရှင်ဂရိမာနန္ဒအပြင်းထန်နေမကောင်းတာတွေ့တယ်တွေ့တော့ဖရာသွားလျှောက်တာအဲ့ဒီစကားဒီမှာ ပါမလားပြီးမှအဲ့ဒီမှာရှင်အာနန္ဒလျှောက်တာပဲပါတယ်ရှင်အာနန္ဒဒီမှာမြတ်စွာဘုရားကို သွားလျှောက်တယ်မြတ်စွာဘုရားဒီမှာအောက်ဆက်ကြည့်မယ်နော်ဒါကမြတ်စွာဘုရားထံကိုရှင်အနန္ဒာသွားတယ်သွားပြီးတော့အာယသမဘန္ဒီဂရိမာနန္ဒောအာဘာဒီကောဟောဒီဒုက္ခိရောဘာလာနိကိလာနောအာမြတ်စွာဘုရားရှင်ဂရိမာနန္ဒအင်မတန်နေမကောင်းနေအတော်နေမကောင်းနေတယ်ဒါကြောင့်သာရုဘန္ဒီဘဂဝါမြတ်စွာဘုရားတောင်းပန်ပါတယ်ရှင်ဂရိမာနန္ဒထံကိုကြွားရောက်ဖို့လျှောက်ထားတာ အဲ့ဒီမှာမြတ်စွာဘုရားကိုယ်တိုင်မကြွပါဘူးသူကတရားပဲသင်ပေးလိုက်တယ်သာဇေကောတွန်းအာနန္ဒအဲ့ဒီလိုဆိုရင်တဲ့အာနန္ဒခြေသားအာနန္ဒတဲ့ဂိရိမန္တရာယဟန်ကိုဒီတင်ညာ10မျိုးသွားဟောလိုက်ပါအဲ့ဒီတင်ညာ10မျိုးကိုကြားနာရရင်တဲ့ဒီတင်ညာ10မျိုးသူကြားနာနဲ့တပြိုင်တည်းသူယောဂချက်ချင်းပြောက်သွားနိုင်မယ်ဒီလိုမိတ်တယ်ပြီးမှဒီမှာတင်ညာ10မျိုးအကျယ်ပြောတယ်ပေါ့နော် ဒီမှာ နေသတင်ညာအနတ္တတင်ညာခါတိုင်းဆိုနေသဒုက္ခအနတ္တဒီလိုပါတယ်ဒီမှာနေသပဲပါတယ်ဒုက္ခမပါဘူးအနတ္တပါဒီအာရိနဝဒုက္ခကဒီမှာခန္ဓာကိုယ်ကြီးရဲ့အပြစ်တွေကိုဆင်ញင်တဲ့နေရာဒုက္ခပါပြီးသားဖြစ်တဲ့အတွက်ဒုက္ခသီးသားမပါဘူးအတုပနော်ပြီးတော့ဘုန်းကြီးတို့ယုံတဲ့နေရာတွေမှာနေသလည်းမှားမယ်အနတ္တလည်းမှားရမယ်အတုပလည်းဆင်ញင်နှလုံးသွင်းရမယ်ခန္ဓာကိုယ်ကြီးရဲ့အပြစ်တွေမြင်အောင်ဒုက္ခ အပြစ်မြင်ဒုက္ခမြင်တာပဲเนาะပြီးတော့အတွေးတွေမကောင်းတဲ့အတွေးတွေပယ်အောင်ကျင့်ရမယ်ဝိရာကတဏှာကင်းအောင်ကျင့်ဒါမပြောရသေးလို့និရောဓတဏှာချော့အောင်ကျင့်ရမယ်ပြီးတော့သဗ္ဗလောက နာဘိတိတိတင်ညာတက်မဲ့အရာတက်ရှိရာတို့မှန်သမျှဆွဲလောင်းမှုနှစ်သက်မှုကင်းအောင်ကျင့်ရမယ်သဗ္ဗတံခါရိပိတက်ရှိတက်မဲ့အရာအလုံးပေါ့လို့ဒီမှာ မလိုချင်တဲ့အမှတ်တင်ညာဖြစ်အောင်ကျင့်ရမယ်အာနာပါနာကျင့်ရမယ်တင်ညာဟောတာတော့တင်ညာ၉မျိုးပဲအာနာပါနာတစ်ခုတည်းပဲတင်ညာမဟုတ်တာဒါကြောင့်တင်ညာ10မျိုးကိုပြောတယ်အများစုကိုကြည့်ပြီးတော့အဲ့ဒီမှာပထမဆုံးဖျားဘာတင်လဲဆိုတော့အနန္ဒာတဲ့အနေဆာကိုဘယ်လိုဘယ်တရားတွေဆင်ញံနှလုံးသွင်းရမလဲဆိုကြော်ပြောရရင်တော့ဒါပါဠိရပြီးသားဖတ်ပြီးသားကောဣတိအိမေသူပိစသူကဆွဲလန်းနေတဲ့ဥပါဒณะခန္ဓာ၅ပါးအနေဆာရှု နော်ဒါလေးပဲမှတ်ထားအောက်ကိုဆက်သွားမယ်ပြီးမှအနတ္တကြဘာရှုရမလဲဆိုအာယတနာ7ပါးဣဇတိကယနာမျက်စိနားလျာကိုယ်စိတ်ဓာတ်ဣဇတိကယနာ6ပါးအစင်းအတန်အနံ့အရတာအတွေ့အထိကြံတွေးစရာဒီဘာဟိရာယနာ6ပါးအဲ့ဒီအာယနာ7ပါးကိုတော့ဘုရားကအနတ္တရှုခိုင်းတယ်ကိုယ်မျက်စိကိုလည်းအနတ္တသဘောရှုရတယ်နော်အစင်းယူပါဝင်လည်းအနတ္တသဘောရှုရမယ်ဒီမှာ ဟိုဖြစ်စလို့မဖြစ်ဘူးဗျာသူဖြစ်စလို့ကြောင်းတိုက်ဆိုင်လာမှဖြစ်တဲ့သဘောတွေပဲလို့ဆင်ញံနှလုံးသွင်းတာပါပြီးတော့နံပါတ်3အာတုဝတင်ညာဆိုတာတက်ရှိခန္ဓာကိုယ်ကြီးကိုဒီမှာ32ပုံပုံရှုခိုင်းတာဟိုကိုရင်လေးတွေကြတော့တာမဏိ9နှစ်ရွယ်လေးတွေကဒီ9လုံးပဲကြက်ရှုခိုင်းတာအရိမသမေကာယေကေတာလောမတခါရဏတဆောနော် ဆပင်အမွေးလက်သေးခြေသက်သွားအရေးတော့တဆဆိုတာဒီကိုလုံးမှာရှိတဲ့ရေရူရေပါတယ်ဒီတဆတွေငါးခုမြောက်ဖြစ်တဲ့ဒါတဆပစ္စကမ္မထံခေါ်တယ်အဲ့တော့ခန္ဓာကိုယ်ကြီးကိုအပြစ်မြင်အောင်32ပုံပုံနဲ့ရှုရပါတယ်ဒါကြောင့်မို့ဘုန်းကြီးတို့ကတခါတခါမှတချို့ယောဂီအားဒီမျိုးတော့သမထမရှုချင်ဘူးဗျာဝိပဿနာပဲပါသမထဆိုဘုန်းကြီးတို့ဟောတာမဟုတ်ဘုရားလိုအပ်လို့ဟောတာ ဝိပဿနာဓာရိုက်ရှုပေမဲ့လို့အသိဉာဏ်ဖြစ်ရင်ကောင်းတာပေါ့ဗျာအသိဉာဏ်ဖြစ်ချင်မှဖြစ်တာအဲကြောင့်ဘုန်းကြီးတို့အသိဉာဏ်ဖြစ်ဖို့အရေးကြီးတယ်နော်သမထဆိုတော့ဘုန်းကြီးတို့ဟောတာပေါ့ဘုရားလိုအပ်လို့ဟောတာရှုဖို့လိုတယ်အဲ့ဒါပြောချင်တယ်ဒီမှာဆိုဘုန်းကြီးတို့ပြီးပြီဆုံးပြောခဲ့ပြီ32ပုံပုံရှုတာပြောခဲ့ပြီလွယ်လွယ်ကူကူဓာရကိုးပေါက်ကမ္မထမ်းလည်းပြောခဲ့တယ်ဒါတော့တခြားတော့ခေါ်တာတယ်ကြည့်လိုက်ဒီမှာ ကရမသန္နနာအာရိနဝတညာဒုက္ခသီးသရှုနေမပါဘူးဒါပေမဲ့ခန္ဓာကိုယ်ရဲ့အပြစ်ကိုမြင်အောင်ရှုတဲ့နည်းပါတယ်နော်ကြည့်လိုက်ခန္ဓာကိုယ်ရဲ့အပြစ်ကိုဘယ်လိုမြင်အောင်ရှုရမလဲဆိုဘူဒုခောခောအယံကောယောဒီခန္ဓာကိုယ်သိချကြည့်လိုက်ငြင်းငြင်းလေးထိုင်ဆောင်ကြည့်ပုံသိတာဟောခန္ဓာကိုယ်ရဲ့ဆင်းရဲလိုက်တာဒီမှာဆင်းရဲတဲ့သဘောတဘာဝတွေတွေ့မယ်ခန္ဓာကိုယ်အပြစ်တွေတွေ့မယ်ဒါတော့ကိုယ်ပေါ့ဆင်ញင်နေဒီအပြစ်တွေကသေချာပေါက်တွေ့တာ ပြီးတော့ခန္ဓာကိုယ်ကြီးမှာဝိရာယောဂမျိုးစုံဖြစ်နေတာတွေ့တယ်ညင်ရင်သက်ထိုင်ပြီးမှဒီမှာယောဂတွေအများကြီးပဲဟိုတနေ့ကပြောခဲ့နော်အောက်ကိုဆက်ကြည့်မယ်ဒါယောဂတွေပြီးတော့မှခန္ဓာကိုယ်ကြီးကိုခန္ဓာကိုယ်တော့မဟုတ်ဘူးဒါအတွေးတွေရှုခိုင်းတာစိတ်ထဲမှာကာမဝိတ္တအတွေးနော်ကောင်းတာတွေနှစ်သက်တဲ့အတွေးတွေပေါ်မယ်ဖြာဗရာဝိတ္တအတွေးမကျေနပ်စရာအတွေးစိတ်မချမ်းသာတဲ့အတွေးတွေပေါ်မယ် ကလေးစားခြေစရာအတွေးတွေပေါ်မယ်ဟောအာဟုသူတွေးမှန်များတွေအာဟုသူနဲ့ပတ်သက်တဲ့အတွေးမှန်များကုန်ပေါ်မယ်ဒါတွေကိုပယ်အောင်ကျင့်ရမယ်ပယ်အောင်ဆိုရပ်တော်အောင်ကျင့်ရမယ်ပေါ့ဗျာဒါမှတ်ထားဒီနေ့ပြောချင်တာဒါလေးပြောချင်လို့6ဒီမှာကြည့်လိုက်ကရမသန္နန္ဒဝိရာဂတင်ညာရာဂရာဂပဲဝိရာဂကင်းတာຢာကကျင်းအောင်ပဲຢာကကင်းတော့ဘယ်လိုကျင့်မလဲဒီမှာကြတော့ ဣရာနန္ဒဘေခုဒီပါဠိကခဏဏပါတယ်အရိညာကတောဝါဒုက္ခမူလကတောဝါသုံညကာရကတောဝါဣတိပတိသစ္စေကတိတော်တဲ့တောင်နဲ့တိတ်ဆိတ်တဲ့လူသံသူသံလူလုံးတဲ့တန်ကြီးကင်းတဲ့တော်တဲ့သွားတော်တဲ့သစ်ပင်ရင်ထိုင်သုံးဖို့လူသံလူလုံးတဲ့တန်ကြီးကင်းစိတ်တဲ့တိတ်ဆိတ်တဲ့ကိုယ်အိမ်တွေကိုလည်းထိုင်လို့ရပါတာသုံညကာရလို့ခေါ်တယ်နော်ဒါကြတော့ ဧတံတဏဧတံရှရိတံသဗ္ဗသင်္ကာရသမထောသဝပတိပတိညတကောတဏ္ဍကရောဝိရာကောနိဗ္ဗာနာနိနိဗ္ဗာန်ရဲ့သဘောကိုဆင်ញင်နိဗ္ဗာန်ကုံကိုဆင်ញင်နှလုံးသွင်းလာမယ်ဒါကတော့ဘယ်တရားရှုရှုပေါ့ဗျာနောက်ဆုံးတော့နိဗ္ဗာန်ရရင်တော့ဒီသဘောတွေကသိတယ်နော်နိဗ္ဗာန်ရအောင်ဘုန်းကြီးတို့ကဒီထဲမှာတော့ရှုနည်းမပါဘူးနော်ယုံနာတမသင်္ခါရတရားတွေပုံမှာပဲဘုန်းကြီးတို့ကဆွဲလမ်းမှုနှစ်သက်မှုကင်းအောင်ကျင့်ရမယ်။ ဆွဲလောင်းမှုနှစ်သက်မှုကင်းသွားရင်အဲ့ဒီဒုက္ခတွေကုန်ဆုံးတဲ့တဏှာတွေကုန်ဆုံးတဲ့ဒီနိဗ္ဗာန်နော်နိဗ္ဗာန်ဆိုတာမဉ္ဇဏ်ရသွားရင်မြင်ပြီကိုတကူမဉ္ဇဏ်ဖုန်ညာအကြနိဗ္ဗာန်မြင်ပြီနိဗ္ဗာန်မြင်သွားငြိမ်းတဲ့အေးတဲ့နေရာတွေတန်းရောက်သွားတာပဲအဲ့ဒါတဏှာကုန်တဲ့နိဗ္ဗာန်ပဲအဲ့ဒါကြတော့ဒီမှာတော့နိဗ္ဗာန်ရဲ့ဂုဏ်တွေပဲပြောသွားတယ်ကျင့်နီးတော့မပါဘူးကျင့်နီးကတော့ခုနလို တဏှာတွေကုံဆုံးအောင်ကျင့်ဒါဆိုနိဗ္ဗာန်ရောက်မယ်ဒုက္ခတွေကုံဆုံးအောင်ကျင့်ဒုကုံဆုံးတဲ့နေရာရောက်တာနိဗ္ဗာန်နောက်တစ်ခုကတော့ကရမသန္နာရនិရောဓတင်ညာအဲ့ဒီတဏှာကိုကင်းုံနဲ့မကောက်ချုပ်တောင်ကျင့်ရနော်ဝေဒနာချုပ်အောင်ကျင့်လို့မရဘူးတဏှာပဲချုပ်အောင်ကျင့်လို့ရတယ်အဲတဏှာကုံဆုံးရာချုပ်ငင်းရာကိုနိဗ္ဗာန်လို့ခေါ်တယ်ဒီမှာတော့တဏှာ ချုပ်ညံနိဗ္ဗာန်ရောက်သွားရင်အေတံတဏ္ဍအေတံပဏိတံငြိမ့်နေမယ်အေးနေမယ်မုံမြနေမယ်အလုံးအသင်္ကာရတရားတွေခဏမျိုးလွတ်သွားတဲ့ဒါမျိုးတွေပြောသွားတာနိဗ္ဗာန်ပေါ့ဒီဟာလေးပြောခြင်းလို့ပါဠိဖတ်နည်းလေးဟာဣဒနန္ဒဘေကုအရိညာကတောဝါဒုက္ခမူလကတောဝါသုံးရကတော့ဣတိပတိသင်္စေကတိဣဒံတန္တံဣဒံပရိဒံယတိတံသဗ္ဗသင်္ခါရသမထောသဗ္ဗပတိပရိနိတခောတနခေယော နိရောဓနိဗ္ဗာန်တိအယံဥစ္စာနန္ဒနိရောဓတင်ညာဒါခုနပြောခဲ့ပြီတက်ရှိတတ္တဝါတွေပေါ်မှာဘုန်းကြီးတို့နှစ်သက်မှုကင်းအောင်တွေ့တောင်းမှုကင်းအောင်ကျင့်ရမယ်ဒါကြတော့အနာဘိတတိတင်ညာခေါ်တယ်နောက်တစ်ခုအောက်ကိုဆက်ကြည့်မယ်ဒီတော့ကောအောင်သွားအောက်ကိုဆက်ဆွဲမယ်နံပါတ်9ကရမသန္နနာတဗ္ဗသင်္ခါရိအိဋ္ဌာတင်ညာ တက်ရှိတက်မဲ့သင်္ခါရတရားအလုံးမှာဘုန်းကြီးမလို့လိုချင်မှုကင်းတော့မလိုချင်တဲ့အမှတ်တညာဖြစ်ပေါ်လာရှုမှတ်ရနော်တက်ရှိပေါ်မှာလည်းမတွေ့တာရအောင်တက်မဲ့ပေါ်မှာလည်းမတွေ့တာရအောင်မှတ်လို့ပြောတာပါပဲနော်ဣရနန္ဒဘေခုတဘသင်္ခါရီအရိယတိဆက်ဆုပ်ရွှန်ရှာအောင်ကျင့်တောင်ပြောတယ်ပြီးတော့အာနာပါနသတိကျင့်ပုံကိုဘုရားဆက်ဟောတယ်နော် အောက်ကိုဆက်ကြည့်မယ်အာနာပါနသတိကျင့်ပုံဟောပြီးတော့ အောက်ကိုဆက်သွားမယ်အောက်ကိုဆက်ဆွဲမယ်အနာဘာနာတိကျင့်ပုံပြောသွားပြီအဲဒီမှာကြည့်လိုက် အပေါ်ပြန်တက်လာပေါ်ပြန်နေနေပြန်နေဒီမှာအနာဘာနာတတိကျင့်တာပြီးသွားပြီနောက်ပိုင်းမှာဘုရားကတင်ညာ10မျိုးသင်ပေးလိုက်တာရှင်အနန္ဒာဒီမှာကြည့်လိုက်တင်ညာ10မျိုးသင်ပြီးတဲ့နောက်ပိုင်းမှာဘုရားကရှင်အနန္ဒာမိတ်တဲ့စကားပါလေအနန္ဒာတဲ့တကယ်လို့ ဂရိမာနန္ဒရာနေမကောင်းမှုဆိုရင်တဆေဆိုအဲ့ဒါပြောတယ်ဒီတင်ညာ10မျိုးသွားပြီးဟောပေးပါသင်ပေးပါဒီတင်ညာ10မျိုးသူဒီဂရိမာနရန်တော်ကြားတာနဲ့တပြိုင်နက်သူ့ရဲ့ယောဂတွေကတခဏချင်းပျောက်သွားမယ်ငြိမ့်သွားမယ်ပြောတယ်အဲ့ဒီမှာအထခောအာယတမအနန္တောဒီပါဠိကစောစောကတခါတွေ့လို့ဒါရုံမပြတော့ဘူး ဒါကောအာမအနန္တောအဲ့ဒီခါမှာရှင်အနန္ဒာဟာတဲ့ဘဂဝါတော်တန်ကြီးမြတ်စွာဘုရားထံကနေပြီးတော့ဤမှာဓာတတင်ညာဒီတင်ညာ10မျိုးကိုဥက္ကိတောသင်ယူတယ်။သင်ယူပြီးတော့ဘာလုပ်လဲရေနာယတမဂိရိမာနန္တောတွင်ရှင်ဂိရိမာနန္ဒာကြီးသွားတယ်။သွားပြီးတော့ဥပသင်္ကမိတ်တော်အာယတမတော်ဂိရိမာနန္ဒတဤမှာဓာတတင်ညာပါတိဒီတင်ညာ10မျိုးကိုသွားဟောတယ်။နော်သင်ပြပေးဟောလိုက်တာပေါ့ဗျာ။ ဟောလိုက်တဲ့ခါကျအထခောအာယသမတော်ဂိရိမာနန္ဒတာရှင်ဂိရိမာနန္ဒာဒီဤမာအင်ဓာတတင်ညာသုဒ္ဓဒီတင်ညာ10မျိုးကြားနာခြင်းကြောင့်သောအဘာတော့သူ့မှာဖြစ်နေတဲ့ယောဂဝိညာဉ်နဲ့ဌာနာတော့တခဏချင်းအဖြစ်ပฏิပတ်တံငြိမ့်တယ်ပျောက်တယ်အေးတယ်ပေါ့ဗျာဘုရားဤစာရသမဂိရိမာဓမ္မထိုးယောဂဝိညာဉ်တဲ့တခါတည်းထမြောက်ပျောက်သွားတယ်လို့ဆိုတယ်နော်တရပိနောစာဘဏ္ဍာယသမ တောဂိရိမန္တသာတောအဘာရဟောတိတိယောဂါတွေကပယ်လိုက်တယ်လို့ပျောက်သွားတယ်။ဒါကြောင့်မို့ဘုန်းကြီးတို့တန်ခါလောကကပညာရှင်များကတော့ဘုန်းကြီးတို့ဆရာတော်ကြီးတွေကိုနီးစပ်တဲ့ပုံကိုယ်တွေဆိုရင်ဒီတော့ကိုရွတ်ပေးတဲ့ဒေတာရှိပါတယ်။ကိုဒကာကြီးတို့ဓမ္မကြီးတို့လည်းကျမ်းမာရေးမကောင်းတဲ့ပုံကိုယ်တွေ့လာရင်ဒါတရားအခု website ထဲမှာလည်းရှိပါတယ်ထုတ်ပြီးတော့ရွတ်ပေါ့နော်။ဘယ်တော့မှကိုယ့်ကိုကြည့်ရွတ်နော်။ ဒါအကြမ်းများပြဘုန်းကြီးတို့အိဗယ်နည်းနည်းပါးပါးပြောထားတော့ဘာဆိုလိုတာသိရပေါ့သိပြီးမှရွင်ပို့ကောင်းတာပေါ့နော်အဲဒီတော့ကဒီလောက်ပဲမှတ်မယ်နော်ဒီနေ့ဘုန်းကြီးတို့မနေ့ကပြောခဲ့တဲ့ဉာဏ်စဉ်လေးအကြောင်းပြောမယ်နော်ကိုကြီးမနေ့ကပြောခဲ့တဲ့ဉာဏ်စဉ်ပြန်တင်ပေးအောင်လေအဲမဟုတ်မနေ့ကဝိသုဒ္ဓိမက်9ပါးနဲ့ဉာဏ်စဉ်9ပါးအဲ့ဒါလေး တင်ပေးပါအဲ့ဒါလေးဘုန်းကြီးတို့ပြန်ပြောပါဟုတ်တယ်အောက်အောက်ဆုံးကစာကြည့်မယ်နော်ဒီမှာစိတ်ဓာတ်ပထမဆုံးဘုန်းကြီးတို့ကဘာလုပ်ရမလဲတရားကျင့်တော်မယ်ဆိုစိတ်ဓာတ်သီလဝိသုဒ္ဓိဖြစ်အောင်လဲဝိသုဒ္ဓိက9ပါးရှိတာဟုတ်သီလဝိသုဒ္ဓိသီလစင်ကြယ်အောင်လုပ်ရမယ်သီလစင်ကြယ်ပြီဆိုတဆင့်တဲ့ ကာမတက္ကရတမ္မာဒိဋ္ဌိနေနေတရားဓမ္မကြီးကြောင့်မေးသလိုဒီသီလဝိသုဒ္ဓိလည်းရှင်းရမယ်ကာမတက္ကရတမ္မာဒိဋ္ဌိဆိုတာကံကံအကျိုးကိုယုံကြည်တဲ့ဉာဏ်ကိုတရားတရားခြေခံတဲ့ဉာဏ်ဒီဉာဏ်မျိုးကာမတက္ကရတမ္မာဒိဋ္ဌိလို့ခေါ်ပါတယ်အဲ့ဒီနှစ်ပါးနဲ့ပြည့်စုံမှတရားကအထုတ်လို့ရတယ်အဲ့ဒီအထုတ်တဲ့အခါမှာကာယ ानु ဘန္ဒနာတတိပ္ပံ14မျိုးရှိတော့ ဒီဆရာတော်ကြီးတွေကတော့ဘာရွေးခိုင်းလဲအာနာပါနနဲ့ဓကမ္မထံပေါ့နော်ချိုးဆရာတော်ကြီးကအာနာပါနပြတယ်ချိုးဆရာတော်ကြီးကဓကမ္မထံပြတယ်ဒါကိုကြိုက်တာ ရှုမှတ်ဖို့ပဲနည်းနည်းလေးလာမှာကအာနာပါနဘယ်လိုအထောက်ရမလဲဓကမ္မထံဘယ်လိုရမလဲဒါလိုသိရမယ်ခက်ခဲတွေကဘာတွေဖြစ်တာတွေဘယ်လိုဖြေရှင်းရမလဲဒါသိရမယ်ဓမ္မသွားလို့လွယ်တယ်နော်ဟိုလိုဆိုအချိန်ကြီးတွေကြာပြီးတော့ဘာမှမဟုတ်ပဲဖြစ်နေတတ်တယ် ပြီးတော့ဒီအာနာပါနပဲအာထုအာထုဓကပဏပဲအာထုအာထုတမာရီမရသေးပဲနဲ့တမာရီမရရင်စိတ်တော်ဝိတ္တုမဖြစ်ဘူးတမာရီဆိုတဲ့နေရာမှာဒီမှာတင်းညိုဆရာကြီးကစိတ်တော်ဝိတ္တုဆိုဘာလဲဆိုဥပ္ပစာရတမာရီအပ္ပနာတမာရီဥပ္ပစာရတမာရီဇန်အနိကမှာဖြစ်တဲ့တမာရီမျိုးဆိုတဲ့အဲ့ဒီကြမှာစိတ်တော်ဝိတ္တုဖြစ်တယ် သို့မဟုတ်အပ္ပနာသမารိဇံရတဲ့သမารိဖြစ်မှစေတဝိသုဒ္ဓိဖြစ်တယ်ဒါကတော့သူကဇံလိုင်းကိုသွားတဲ့ပုံကုံများကိုရည်ရွယ်ပြီးရေးပါတယ်နော်ဒီမှာဒီကဓာတ်ရပြောရင်တော့သူ့ရဲ့ဒီစေတဝိသုဒ္ဓိအဖွင့်ကနော်ဝိပဿနာနည်းနဲ့ကြည့်ရင်တော့မပြည့်စုံသေးတယ်လို့ပြောရမှာပဲနော်တကယ်တမ်းကျဝိပဿနာအတွက်ပါခဏိကသမารိထည့်ရင်ကောင်းတယ်သူကတော့ စိတ်တဝိသုဒ္ဓိဥပ္ပစာရသမารိအပနာသမารိစေတီဒူဝိရောဘိသမารိစိတ်တဝိသုဒ္ဓိနာမဒါပဲတန့်ရေးချလာဒီမှာလဲလုံးနေသေးတယ်ဗျတကယ်ပြောရရင်တော့အောက်ကဒေဒီဝိသုဒ္ဓိကြဗဒထံပိုးနေသေးတယ်လို့ဒါဘုန်းကြီးတို့ပြောလို့ရတယ်။ဘာဖြစ်လို့လဲဆိုသူရေးထားတာကဇံပိုင်းသွားတဲ့ပုံကိုအတွက်ရေးရထားတယ်။ဝိပဿနာဓာရီသွားတဲ့ပုံကိုအတွက်မပါဘူးစိတ်တဝိသုဒ္ဓိဖြစ်နေ။ဒါကိုပြောချင်တယ်။ဒါကြောင့်ခဏိကတမာတိတဲ့ဒီမှာရေးထည့်ရင်ကောင်းတယ် ခွဲပြီးတော့ပေါ့နော်ဟောဝိပဿနာထုတ်တဲ့ပုဂ္ဂိုလ်အတွက်ခဏိကသမာဓိဇန်လိုင်းဇန်လန်းစဉ်သွားတဲ့ပုဂ္ဂိုလ်များအတွက်ဇန်လန်းစဉ်ညံလန်းစဉ်ခေါ်တာပေါ့လေဇန်လန်းသွားခြင်းကံလန်းဇန်လန်းညံလန်းဆိုဒီလိုခွဲကြတယ်ပေါ့ဗျာကံလန်းဆိုကုသိုလ်ကံဝိပဿနာအမထုတ်ပဲနဲ့ကုသိုလ်ကံတက်တဲ့ပေါ့ဒီလာလေးလှူတဲ့တန်းတဲ့ဒီလာလေးဆောက်တည်တယ်ဒါကံလန်းကံလန်းရှိတယ် နောက်ဇံလန်းဆိုဇံသမารီတွေရအောင်သွားတဲ့လမ်းဉာဏ်လန်းဆိုဝိပဿနာဉာဏ်တွေဖြစ်မဲ့ဉာဏ်ဖွဉာဏ်ရအောင်သွားတဲ့လမ်းတော့ဒီမှာဒီနုရုဒ္ဓဆရာကြီးကရေးသွားတာအရှင်မြတ်ကြီးကရေးသွားတာကသူကဇံလန်းအတွက်ပဲရေးပါတော့မဲ့လန်းအတွက်သွားခြင်းခဏိကသမารီရအောင်အထောက်ဒီအနာဘာနာပဲအထောဓကပနာပဲအထောတို့ပထမသမารီရအောင်လုပ်နော်ဒါလေးတိုက်တွန်းကျင်တာဘုန်းကြီးတို့အဲလူတိုင်းဟာ မညာဖုန်ညာနေဝိပဿနာညာနေဖြစ်ချင်ကြတော့ဒါပေမဲ့တမာရီမရရင်မဖြစ်ဘူးဘုရားကဗာမိတ်တာလဲတမာရီဘိက္ခွေဘာဝေတာတမာရီရအောင်ရင်လို့တမာရီရအောင်ပွားဒါကိုပြောတယ်ဒီနှစ်ခုကြိုက်တာကွာအာနာပါနဆိုအာနာပါနတဆိုင်မှမှပွားတမာရီရအောင်ဓကမထာဆိုဓကမထာဝါယောဒဆိုဝါယောဒပဲကြည်နေဝါယောဒကြည်နေဉာဏ်နဲ့တတ္တရာအတူတူဖြစ်တာပေါ့ဗျာအဲ့တော့ဘလောက်ဒီအာထုံအောင်လဲတမာရီဘိက္ခွေဘာဝေတာတမာရီရအောင်အာထုံတမာရီ ဓမ္မဟိတောဘေကွေဘေကုယထာဘုတံပဇာနာတိဝိပဿနာရှုမဲ့ဆိုခဏိကသမารိယခဏိကသမารိဆိုတာမြင်ကမြကြားကမြမဟုတ်ဘူးမနေ့ကပြောခဲ့ပြီတဏှာ ਈ တိုင်းတဏှာ ਈ လုံးနှစ်နာရီတိုင်းနှစ်နာရီလုံးမှတ်စိတ်အောင်နဲ့ကတ်နေရမယ်ရှုမှတ်နေတာအာယုံမှာအတိလေးကတ်နေရမယ်တတိလေးကတ်နေရမယ်မြဲနေရမယ်အဲကြမှာသမารိယအဲတော့သမารိယမရသိချင်းအတွေးတွေနိဝရဏအတွေးတွေမဝင်ဘူးပေါ့ဗျာ လောဘတွေးတယ်မဝင်ဘူးဒေါသတွေးတယ်မဝင်အိတ်ချင်ခံပြီးတဲ့တွေးတယ်မဝင်ဘူးအဲ့လိုမျိုးတန်တရားတွေးတယ်မဝင်ဘူးနောင်တာတွေးတယ်မဝင်ဘူးစိတ်တွေစင်ကြယ်တန့်ရှင်းနေတယ်နော်ဇန်လိုက်မသွားပြီမဲ့တချို့ပုဂ္ဂိုလ်အဲ့ဒီရောင်အဲ့ဒီနေရာမှာစိတ်တွေစင်ကြယ်တန့်ရှင်းသွားလင်းရောင်တို့ပီတိပတ္တိတို့မျိုးစုံတွေ့တတ်ပါတယ်အဲ့ဒီလိုစိတ်တွေစင်ကြယ်တန့်ရှင်းသွားနိဝရဏတွေကင်းသွားအထုတ် နိဝရဏတွေကင်းသွားပြီဆိုမှခဏိကသမารိရမယ်ခဏိကသမารိရပြီဆိုမှဝိပဿနာသွားရင်ကောင်းတယ်အဲကြမှာဒီအာနာပါနာဝိပဿနာသွားဓကမ္မထာနဲ့ဝိပဿနာသွားပေါ့ဝိပဿနာသွားတဲ့အခါကျဘယ်လိုသွားမလဲဒါမေးစရာရှိတော့တဘာဝလက္ခဏာနံပါတ်1ရုပ်ဆိုရုပ်တဘာဝမြောင်ရှိနာမ်ဆိုနာမ်တဘာဝမြောင်ရှုဒီလိုရှုမယ် နောက်ကြောင်းကျိုးတဘာဝနော်ယုံနံတဘာဝတွေမြင်သွားရင်နာမရူပပရိစေကညာပဲနော်နာယုတ်တွေကွဲကွဲပြားပြားတိသွားရင်ဒီပေါ်မှာဒိဋ္ဌိနော်ညာအမြင်စင်ကြယ်သွားတယ်ပေါ့ဗျာငါတို့ကယောက်ျားမိန်းမမထင်တော့ဘုန်းကြီးတို့ကကောဒီယုတ်ရာဒါဥဂောတိတာကြီးပဲငါဓမ္မကြီးဒါတော့အဲ့လိုအဲ့လိုဆိုပဲဓမ္မကြီးဒါတော်အေးမင်းပဲနော်တော်မြင့်မြပဲတော်သားနွယ်ပဲစားကြီးလို့ပေါ့ ဒီလိုဖြစ်နေတာကိုဒီပေါ်မှာဘုန်းကြီးတို့ငါသူတို့ယောက်ျားမိန်းမထင်တာဒါဒိဋ္ဌိပဲတက္ကဒိဋ္ဌိခေါ်တယ်ယုံနာသဘောတရားကိုယ်ကိုယ်ပြပြမြင်သွားရင်ဒီဉာဏ်မြတ်စင်သွားတယ်နော်ဒီအမြင်စင်ကြယ်သွားတာဒိဋ္ဌိဝိတ္တုခေါ်တယ်အဲ့တော့ခုနကကိလေသာတွေကင်းနေမှာနိဝရဏတွေကင်းနေမှာဒီယုံနာကမြင်တယ်ရှုရတာယုံနာကွယ်ကွယ်ပြပြယုံနာကွယ်ကွယ်ပြပြမြင်မှာဒိဋ္ဌိဝိတ္တုဖြစ်တယ်ဒါမျိုးမှထားမယ် ဟောယုံနာကိုကိုပြပြမြင်သွားပြီဒိဋ္ဌိဝိတ္တုဖြစ်သွားပြီဆိုကမ္မထဆရာသင်ပေးလိုက်မယ်ဒီယုံနာတွေကအကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့သဘောတွေပေါ့ခုဘုန်းကြီးပြောခြင်းတဲ့စိတ်ရှိရောပြောတာလက်တွေလှုပ်ခြင်းတဲ့စိတ်ရှိရောလှုပ်တာစာရှိလို့ပေါ့နော်ကြည်ခြင်းတဲ့စိတ်ရှိရောကြည်တာသင်ခြင်းတဲ့စိတ်ရှိရောသိတာအကြောင်းကျိုးတွေဆက်ဆက်ဖြစ်နေအဲ့ဒီအကြောင်းကျိုးသဘာဝတွေမြင်သွားရင်ပစ္စယပေကညာအခုဆိုရင်ကြောင်းကျိုးတွေသင်တဲ့တရားတွေအများကြီးပဲ ပြိဿသမုပ္ပါဆိုတာကြောင်းကျိုးသိတဲ့ဉာဏ်ပဲသစ္စာလေးပါးဆိုတဲ့ကြောင်းကျိုးသိတဲ့ဉာဏ်ပဲဟိုးမနေ့တော့ဘုန်းကြီးတို့ခဏခဏပြောပါတယ်ဆဆက်ကတုတ်တို့ပါတို့ဆိုတော့ကြောင်းကျိုးသိတဲ့ဉာဏ်ပဲဟောတာပဲအဲကြောင်းကျိုးဖြစ်စဉ်တွေဟောတာပဲနော်ပဋ္ဌာန်းဆိုတာလည်းကြောင်းကျိုးဖြစ်စဉ်တွေဟောတာပဲအဲ့ဒီအကြောင်းကျိုးတွေမြင်သွားပြီဆိုတမ္ပပစ္စယပေကညာကြောင်းကျိုးမြင်ရင်အကြောင်းကြောင့်ကျိုးဖြစ်တဲ့အကြောင်းကြောင့်ကျိုးဖြစ်တယ်ဆိုရင် ဒီရှေးဘဝမရှိဘူးနောက်ဘဝမရှိဘူးဆိုတာတွေတန်တရားတွေပျောက်သွားတယ်တန်တရားကိုကင်ခါလို့ခေါ်တယ်ဝိသိကိစ္စခေါ်တယ်ဒီကြောင်းကျိုးတဘာဝမမြင်လို့ရှိရင်တော့နော်မသိတော့လိုချင်လိုချင်တော့ဆွဲတော့ဆွဲလမ်းတော့ပြုလို့ပြုလို့တဲ့ခါကျတော့ဒီကံတွေပြုလို့တော့နောက်ဘဝဖြစ်သွားတာအဲ့လိုအကြောင်းကျိုးတွေမြင်အောင်ကြည့်ရအောင်ဩဒါရီအကြောင်းကျိုးဆက်ဆက်ဖြစ်နေပါလားဆိုမြင်ရင်ကိခဝိရဏဝိတုဒ္ဓိဖြစ်သွားတာပဲ ယုံမှတန်တရားပျောက်သွားတာပြောတာနော်နောက်တစ်ခုပြောရရင်တော့ကြောင်းကျိုးတဘာဝလေးဒီစိတ်ဆိုတာကံစိတ်ဥဒုဟာရအကြောင်းဖို့အပြောင်းလဲနေရှိတယ်ဥဒုရှိလိုက်ရင်စိတ်ကတစ်မျိုးဖြစ်တယ်လေခန္ဓာကလည်းတစ်မျိုးဖြစ်တိုင်းမှာကြည်လိုက်လို့ရတယ်ဥရုကတာယာနေဟာစိတ်ကလည်းတာယာနေဟာဥရုကလေဟိုမိုင်ထိုင်နေဒေဒီစီရတဲ့မာကြီးတွေကပြောလာဖို့နေလို့ဟုတ်လားအုံမိုင်နေတဲ့ခါကျလူကနေလို့မကောင်းဘူးအဲ့လိုမျိုးဖြစ်နေ ကံနဲ့လည်းထိုင်တယ်စိတ်လည်းဆိုင်တယ်စိတ်ကြောင့်မို့လဲစိတ်ကပြောင်းလိုက်တယ်စိတ်တွေတိုးသွားရင်စိတ်တွေကတစ်မျိုးဖြစ်လာဒါမျိုးတွေပေါ့ကံစိတ်ဥဒ္ဓဟာရကြောင့်အစားတောက်တွေပဲကြည်လိုက်စားတောက်တွေအများကြီးစားအတိုင်းအိတ်ချင်တဲ့စိတ်တွေဖြစ်လာပြန်မစားသေးနဲ့စားလောက်မသိမှုတဲ့စိတ်ကတစ်မျိုးဖြစ်ပြန်ကံစိတ်ဥဒ္ဓအာရကြောင့်မို့စိတ်တွေပြောင်းလဲနေတဲ့မှတ်တခါဒီစိတ်တွေကြောင့်မို့ရုပ်တရားလည်းပြောင်းလဲနေတာဟော တရားတို့လို့စိတ်လေးတွေချမ်းသာယောဂကြည်လင်းနေတာတရားမတော်ဘူးတတိလက်လို့နေမယ်လောဘတွေဖြစ်နေမယ်ဆိုမျက်နာတစ်မျိုးခက်ထန်နေလောဘတွေဖြစ်နေမယ်မျက်နာတစ်မျိုးပဲဒေါသဖြစ်နေဒေါသမျက်နာပေါ်လာပဲလောဘဖြစ်နေလောဘမျက်နာပေါ်လာမာနကြီးနေမာနမျက်နာပေါ်လာပဲနော်အဲ့ဒါကြတော့ဗာလဲစိတ်ကြောင့်မို့ဒီရုပ်တရားလဲပြောင်းလဲနေတယ်အဲ့လိုပဲ तू ကလဲနေတယ်တခါရုပ်ကပြောင်းလဲတဲ့ခါကြတော့ စေတသိက်နံရလည်းပြောင်းလဲနေအဲ့ဒီလိုမြင်သွားတဲ့အခါကျတော့အိုးအရာအလုံးကဒီလိုပြောင်းလဲပြောင်းလဲပြီးအကြောင်းကြောင့်အကျိုးဖြစ်နေမှာအကြောင်းကြောင့်အကျိုးအကြောင်းအကြောင်းအကျိုးဆက်ဆက်ဖြစ်နေပါလားဒီလိုသဘောပေါက်တာသဘောပေါက်သွားလို့ရင်တန်တရားတွေအလုံးလုံးပြေပြောက်သွားတာကင်္ခဝေနဝိတုဒ္ဓိပြီးတော့ဒီမှာဘုန်းကြီးတို့စာပေမှာရောဒီဝိတုဒ္ဓိမတ်တို့မှာရောပြောသွားတာက ဒီနာမရူပပရိစေတာညာပစ္စယပရိကညာဒီဉာဏ်ဒီဉာဏ်နှစ်ခုလောက်ရရင်သူကဘာခေါ်လဲသုလသောတာပန်လို့ခေါ်တယ်သောတာပန်ငယ်စားပါဗျာသောတာပန်ငယ်စားလောက်ဒီနှစ်ခုတကယ်ပိုင်ပိုင်နိုင်နိုင်သိသွားရင်အပယ်တဘွားပါဗျာနောက်ဘွားအပယ်မကြဘူးလို့ပြောတယ်အဲ့မှာမေးစရာကြီးဒုတိယဘွားတော့ဟုတ်တယ်နောက်နောက်နောက်ဘွားတွေကျတော့မသေးကြပြန်ဘူးဖြစ်ပုံအဲ့လိုမျိုး ဒီတဘောအတွက်တင်ကြည့်လို့မရဘူးနောက်ဘောအတွက်တင်ကြည့်လို့မရအဲ့လိုမျိုးဖြစ်တယ်အဲ့ဒါလေးပြောချင်လို့ပါနော်ဒီဟာနဲ့ပတ်သက်ပြီးတော့ထမ်းဝမ်းသွားတဲ့ဘုန်းကြီးဒီမာရင်သားတွေကဒါတွေအမေးများပါအဲ့တော့အဲ့ဒီဟာလေးအရင်စပြောမယ်ပေါ့ဗျာဒီဒီဝိသုဒ္ဓိမတ်တို့ဖွင့်ထားတာဗာလဲဆိုတော့ဒီမှာပါဠိလေးဖတ်ပြမယ်သူကဝိသုဒ္ဓိညာနာစိတ်တွေဟိနော်စင်ကြဲတဲ့သီလရှိရမယ်စင်ကြဲတဲ့ဒီမှာဒီအခြေခံတွေကုန်ပြောသွား စင်ကြယ်တဲ့သီလရှိရမယ်စင်ကြယ်တဲ့စိတ်ရှိရမယ်နော်စင်ကြယ်တဲ့စိတ်ရှိရမယ်ပြီးတော့ကင်္ခာဝိဒနာဝိဒဒိဋ္ဌိနဲ့ကံတရားတွေပေါ့ဗျဒိဋ္ဌိဝိသိကိစ္စပယ်နိုင်တဲ့ပုံကုံမျိုးနော်ကင်းတဲ့ပုံကုံမျိုးအဲ့ဒီပုံကုံမျိုးဟာတဲ့သုလသောတာပန်နောနာမသုလသောတာပန်လို့ခေါ်တယ်ဆိုအဲ့ဒီလိုပြောသွားပါတယ်ဒါဒီဒီညာနှစ်ပါးနဲ့ နာယုတ်ကိုကွဲပြားသိတဲ့ဉာဏ်ဒီနာယုတ်နှစ်ပါးအကြောင်းကျိုးဆက်ဆက်ဖြစ်နေပါလားလို့ဉာဏ်နဲ့တကယ်သိသွားတဲ့ပုံကုံမျိုးပေါ့ဒီဉာဏ်တစ်ခုလောက်ရသွားရင်ဒုံမို့ဒီဝိသုဒ္ဓိ၄ပါးနဲ့ပြည့်စုံသွားရင်အဲ့ဒီပုံကုံဟာသုလသောတာပန်ဒီလိုခေါ်တယ်ပေါ့ဗျဒီတော့ तू ကဒီလိုသုလသောတာပန်ဖြစ်တိုင်းအပေမကြတော့ဘူးလားဆိုတော့ဒါမေးစရာရှိတော့ဗောနော် အဲဂတိတွေဘဝဘဝတွေမှာမြဲနိုင်တာဆိုဘဝတိုင်းတော့မမြဲဘူးဒီဘဝနဲ့နောက်ဘဝအတွက်တော့ဒီဒီခုနကသီလဝိသုဒ္ဓိကလည်းဖြစ်နေမယ်စေတဝိသုဒ္ဓိကလည်းဖြစ်နေမယ်ဒီဝိသုဒ္ဓိလည်းဖြစ်နေမယ်ဒီနာယုတ်တွေကလည်းကွဲပြားနေမှဒါကဒုတိယဘဝမှာသိကြတယ်ဟိုတတိယဘဝမှာနောက်ဘဝသိကြဟိုနောက်တတိယဘဝတွေじゃမသိပြမသိကြပြန်ဘာကြောင့်မို့လဲဆိုတော့ तू က ဒီအဲ့ဒီဟာကိုမဟာတီကဆက်ဖွင့်ထားတယ်ဘာဖွင့်လဲဆိုရင်နားတော့နားထောင်ထားတယ်ပေါ့ဗျာဘုန်းကြီးအထောက်ထားလေးနဲ့ပြောခြင်းအပရိဟိနကင်္ခာဝိတရဏဝိတုဒ္ဓိကောသူကမဆုပ်ယုတ်တဲ့ကင်္ခာဝေဒနာဝိတုဒ္ဓိရှိရမယ်နော်ဆိုလိုတာကမဆုပ်ယုတ်တဲ့ခုနဒိဋ္ဌိနဲ့ဝိသိကိစ္စဒီမှာပေါ့လေသူကဒီနာယုတ်ကိုကိုယ်ကိုပြပြသိတဲ့ဉာဏ်မျိုး ပျောက်သွားမယ်ဒီဉာဏ်မျိုးပျောက်သွားမယ်ဒိဋ္ဌိဝိသုဒ္ဓိကလည်းပျောက်တာအကြောင်းကျိုးကိုသိတဲ့ဉာဏ်မျိုးပျောက်သွားကင်္ခဝေဒနာဝိသုဒ္ဓိကလည်းပျောက်သွားနိုင်တယ်မရှုမှတ်နေပျောက်သွားမှာပဲငကိုတိုင်းအသစ်ပြန်ဖြစ်လာမှာပဲဒါသူကတော့ဒီထဲမှာစစမဆုပ်ယုပ်တော့လို့ပြောတာအမြဲတမ်းအဲ့တိုင်းမြင်နေရမယ်မသေးမချင်းမသိမချင်းမမြင်မနဲ့သေဂာနိကာလမှာဒါဘာမှမမြင်တော့ဘူးဆိုရင်တော့အဲ့ဒါတော့ဇူလာသောတာမှာပျောက်ကြရောပဲပြက်ခဲ့ အဲ့လိုမျိုးပြောချင်တာနောက်တစ်ခုကဗာမိတ်မြန်တဲ့လောကိယာဟိသီလသမာဓိပညာတမ္ပရာဟိတမဏကတ္တာတဲ့ဒီသီလတွေကလည်းဒီဝိပဿနာအားထုတ်နေတဲ့အချိန်နာသီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိကဖြစ်တာဘုန်းကြီးတို့ရပ်လိုက်မယ်ဆိုရင်လည်းဒါပြုတ်ကျသွားအောင်ပါပဲသီလမဆောင်တဲ့တော့ပြုတ်ကျသွားမြန်တရားအားမထုတ်ဘူးဆိုစိတ်တွေကမကောင်းတဲ့ အတွေးတွေကဝင်လာပြောင်းမှာဒီနှစ်ခုကလည်းဒီဘက်ဘဝမှာကိုပျက်စီးနိုင်တယ်ပြုတ်ကျနိုင်တယ်ဒါဟုတ်သူပြောတယ်နော်အဲ့တော့ဒီသီလဝိတ္တုစိတ်တဝိတ္တုကလည်းဖြစ်နေပါမှနော်ပြီးတော့ဒီကင်္ခဝိရဏဝိတ္တုဒီဟာတွေကလည်းဖြစ်နေမှာပါကင်္ခဝိရဏဝိတ္တုဆိုဒေဋ္ဌိနဲ့ဝိသိကိစ္စလည်းအခိုက်အတန့်ကွာနေပါမှဒါဂတိကမြဲတာ ီလစိတ်တော်သီလပျက်စီးမယ်စိတ်တော်ဝိသုဒ္ဓိပျက်စီးမယ်ဆိုဒါဂတိမမြဲနိုင်တော့နော်ဘလို့မမြဲလဲဆိုတော့ကိုကဒီတရားတွေမရှုမှတ်တော့ဘူးဆိုလို့ရင်လည်းဒါပျက်စီးနိုင်တယ်ဆုပ်ယုပ်သွားတယ်ဒါလေးမှတ်ထားမယ်နော်ဒါမှမဟုတ်နီမလမ်းမတရားတွေပေါ်ပင်တရားတွေလိုက်ပြီးတော့လက်ခံပြီးပြီးတော့ကျင့်သုံးရင်းနိုင်မှာတန်တရားတွေဝင်လာနိုင်တယ်ကိုငကိုရထားတဲ့ဟာတွေအကုန်ပြန်ပြုတ်သွားနိုင်တယ် အဲ့ဒီယုံမတန်တရားတွေဖြစ်နေတဲ့အယူမအထင်မှားတွေဖြစ်နိုင်တယ်အဲ့ဒီလိုဖြစ်သွားပြီဆိုဒီပုဂ္ဂိုလ်ရဲ့ဂတိဟာမမြဲတော့ဘူးပေါ့ဗျာတေကြဘောမြဲတာကသုလသောတာပန်ဟာဘဝဆက်တိုင်းတော့မမြဲဘူးခုနလိုဒီသီလဝိသုဒ္ဓိစေတဝိသုဒ္ဓိဖြစ်မယ်ဒီဝိသုဒ္ဓိနှစ်ပါးနဲ့ပြည့်စုံမယ်သို့မဟုတ်နာမရူပပရိစေတာဉာဏ်ပစ္စယပရိနာယုတ်အကွယ်အကွယ်ပြပြသိတဲ့ဉာဏ် နောက်ကြောင်းကျိုးသိတဲ့ဉာဏ်ဒီဉာဏ်နှစ်ပါးဟိုရှင်းရှင်းလင်းလင်းမြင်နေမယ်သေတိတောင်မြင်နေမယ်ဆိုရင်တော့မြဲပါတယ်သေတိတောင်မြဲဖို့မြင်ဖို့ခက်တော့ဗျာအဲ့ဒါလေးပြောချင်တော့ဒါနဲ့ပတ်သက်ပြီးဆရာသမားတွေကဘာပြောလဲဆိုဘုန်းကြီးတို့ဖရာရှင်ဖရာလောင်းပေါ့နော်ဘုန်းကြီးတို့ဘုရားကောရမဘုန်းကြီးတို့ကိုးကွယ်တဲ့မြတ်စွာဘုရားသူဟာဖရာလောင်းတော်ကဘလောက်ပါမြန်လေးသိင်ချင်းတဲ့ကဘာတသိမ့်ပါရင်ဖြစ်ရတယ် အဲ့ဒီလေးသိင်ခြင်းတဲ့ကဘာတဲ့သိင်မှာဘဝပေါင်းဘလောက်ကြာခဲ့လဲဒါကအချိန်ကာလပေါ့ဗျာနှစ်ပရိစေကဘဝအနေနဲ့ကြတော့ဗမာပြည်ဆရာတော်ကြီးက950လို့ဒီလိုပြိတ်တော်မူကြတယ်950တော့မရှိဘူးဗျအမှတ်ရလွယ်အောင်လို့ပြော948ဘောပဲရှိတယ်ပါရမီဖြည့်တဲ့ဘောလေးဒါလေးမှတ်ထားမယ်အဲ့ဒီ948ဘောကပါရမီဖြည့်ခဲ့တဲ့ဘောတွေကိုပြန်ပြီးတော့လေးလာတဲ့ခါမှာ ခုနလေးသိင်ချင်းတဲ့ကဘာတသိင်ကာလအတွင်းဘောက948ဘောဘောအတွင်းနေမှာဖရားတွေဘယ်နှစုတွေ့ခဲ့လဲဆိုတော့ကိုနိညာမြတ်စွာဘုရားနေစပြီးတော့ကိုးစီတော်ဘုရားတွေထံကနေနော်ဒီပင်္ဂလာမြတ်စွာဘုရားနောက်ပိုင်းမှာဖွင့်တဲ့ဘုရားတွေပေါ့ဒီပင်္ဂလာမြတ်စွာဘုရားလက်ထက်မှာတော့ယသိဘွားပဲအဲ့ဒီနောက်ပိုင်းမှာကိုနိညာမြတ်စွာဘုရား ဒီလေးသိဉ္ဇဉ်တဲ့ကဘာတသိန်းကာလအတွင်းမှာနော်နှစ်ပေါင်းအများကြီးပဲအဲ့မှာဖရာကိုးစုပဲတွေ့ခဲ့တယ်ဖရာကိုးစုမှာအဲ့ဒီဘွားဖရာကိုးစုခုနှစ်ဘွားအဲကိုးဘွားပေါ့လေဖရာကိုးစုတွေ့တိုင်းပြီကိုးဘွားကိုးဘွားတိုင်တိုင်ပေါ့နော်ဒါတွေသူရဟန်းဖရာ ရဟန်းပြုခဲ့တဲ့ဒါဗုဒ္ဓဝံပါဠိတော်မှာဓာတ်ရိုက်ပါတယ်နော်ကိုးနေညမြတ်စွာဘုရားနေစပြီးတော့ဘုရားဗဒစုတွေ့လဲကိုးစုတွေ့ခဲ့ကိုးစုတွေ့တဲ့အခါကျပါပြီလဲရဟန်းကိုးဘဝပြုခဲ့တယ်ရဟန်းပြုတဲ့အခါတာမန်ဆံဃာပြုတာမဟုတ်နော်ဘုရားလောင်းတော်မြည်သည်ကတပစ္စာကတဝတ်ဆိုတာရှိတယ်အဲ့ဒါကဘာလဲဆိုတော့မြတ်စွာဘုရားဒီအစတော့စားသွားတဲ့နေရာတို့ဆွန့်ခံသွားတဲ့နေရာတို့ဆွန့်ခံပြန်တို့တတိလွတ်တတ်တယ် ဖះလောင်းကအဲ့ဒီနေရာကိုတတိမလွတ်အောင်ကိုကျင့်နိုင်တယ်နော်ပြီးတော့ဝိပဿနာဉာဏ်တွေလည်းဘုန်းကြီးတို့ဒီမှာပြထားတယ်ဝိပဿနာဉာဏ်တွေကိုဖះလောင်းကဒီထိအောင်ရောက်တယ်နှုလောမဉာဏ်ဟောအများဆုံးနားလျောင်ပြောင်းတဲ့သင်္ခါရုပ္ပခဉာဏ်ပေါ့နော်ဒီဒီထိအောင်ရောက်တယ်ဒီရောက်သွားရင်မဉာဏ်ဘုံဉာဏ်တန်းဝင်သွားတယ်နော်ဒီဒီနှုလောမဉာဏ်ထိအောင်ရောက်တယ်ဖះလောင်းတို့မြည်တယ်တကယ်လို့ဉာဏ်တွေတန်းရသွားပြီဆိုရင်တော့သူကဘုရားမဖြစ်တော့မဉာဏ်ဘုံဉာဏ် ဒီဉာဏ်လောက်ကနေပြန်ပြုတ်ကျသွားတယ်သူရဟန်းကိုးဘဝရောက်တဲ့အခါမှာဒီဉာဏ်นี่အကုန်ဖြစ်တယ်ဒီထိအောင်ဖြစ်တယ်အနုလောမဉာဏ်တယ်ရတယ်ကိုးဘဝလုံးလုံးဝိပဿနာရှုတယ်ဇန်သမဘာတွေရတယ်ပြီးတဲ့အခါကျတော့ဝိပဿနာရှုတယ်အနုလောမဉာဏ်တယ်အောင်ရောက်တယ်ဒါကဘုန်းကြီးတို့မေဇိမပန္နတာဂရိကာရတုတ်အဖွင့်မှာအဲ့မှာဓာတ်ရိုက်ပါပါတယ်ခုပြောတဲ့စကားအနုလောမဝိပဿနာဝိပဿနာတွေရှုတယ် ကတပစ္ဆကတဝုတ်ကိုအမြဲတမ်းဖြစ်ကျင့်တယ်ဝိပဿနာရှုတဲ့အတွက်သင်္ခါရုပ္ပခဉာဏ်အနုလောမဉာဏ်တိုင်အောင်ရတယ်ပြီးတော့မြတ်စွာဘုရားကဝိပဿနာမြတ်စွာဘုရားသူမနာမြတ်စွာဘုရားတို့လက်ထက်မှာဘုရားလောင်းကအိမ်မှာငကားမင်းဘဝနဲ့ဗျာဒိခံခဲ့အများကြီးပေါ့ဗျာအိမ်မှာဗျာဒိခံခဲ့တယ်ဘဒုမုတ်တဲ့ဘဒုမမြတ်စွာဘုရားလက်ထက်မှာရှင်သေမင်းဖြစ်ပြီးဗျာဒိခံခဲ့တယ်ဒါဘုရားပါဠိမှာဓာတ်ရပါပြီးတော့ ဒီကဘာမှာဖြစ်တဲ့ဇတ်တို့နိဗ္ဗာန်တို့တို့ဒီတရိဒီဟာတွေတွားကြည့်တော့တရိษံဘဝတွေအဖြစ်များတယ်ဖရာလောင်းပြောချင်တာကဘုန်းကြီးတို့ဟောအောက်မှာဆက်ကြည့်လိုက်ဆက်ပြောလိုက်ပြီးတော့တေမီယဇတ်နော်တေမီယဇတ်တော်ထဲမှာဖရာလောင်းစကားမပြောဘူးလေဒါတော်တော်များများသိပါဘာလို့စကားမပြောလဲဆိုအရင်ဘဝကသူကမင်းဖြစ်တာအရင်အရင်အရင်ဘဝမင်းဖြစ်တဲ့ချိန်မှာဒီ အရေးယူရတော့ဗောမင်းဆိုတာတတ်တဲ့နဲ့လို့တတ်လို့ရေးယူရရှိရေးယူရတွေရှိတဲ့ခါကျတော့အဲ့ဒီမှာငရဲကြခဲ့တာဒါဖျားလောင်းဖြစ်ပြီးမှငရဲကြတာနော်အဲ့ဒီငရဲကြတယ်ငရဲကလွတ်ပြီးတဲ့နောက်ဒီမှာတင်မီးရဇတ်တော်မှာမင်းရဲ့သားပြန်ဖြစ်တာအဲ့တော့မင်းသားဖြစ်တော့သူမင်းဖြစ်ရမှာကြောက်တယ်ကြောက်တဲ့အခါမှာထီးကျကြောင်နတ်သမီးကနေအဲ့ဒီလိုမင်းဖြစ်မှကြောက်ရင်စကားမပြောဘဲနေရင်လို့ပြောတာအဲ့ဒါအကြံပေးချက်နဲ့စကားမပြောဘဲနဲ့နေတာ ငရဲကြမှာကြောက်လို့ပြောချင်တာကဒီမြတ်စွာဘုရားလောင်းတို့မြည်သည်ဒီမှာဉာဏ်ဤအနုလောမဉာဏ်တရားလည်းဖြစ်ခဲ့တယ်ဘုရားလောင်းဆိုတဲ့ဗျာဒိတ်တော်လည်းရခဲ့တယ်အဲ့ဒီလိုရခဲ့တဲ့ပုံကိုယ်တောင်မှအပယ်လေးပုံတိရစ္ဆာန်ဘဝဖြစ်သေးတယ်ဒါကိုပြောချင်တာဗျာမဉဏ်ဖုန်ဉဏ်မရသေးရင်တော့မမြဲဘူးလို့ဘုန်းကြီးပြောချင်တာနော်ဒီဉာဏ်လောက်ရောက်ရုံနဲ့ ခုနဒီနညာလောင်းနဲ့သုလသောဗံသောတာပန်ဆိုဂတိမြဲဖို့မသိကြဘူးဒီအထက်မြင့်တဲ့ဒီမှာဘုရားလောင်းဒီထိအောင်ဖြစ်တယ်ဒီဉာဏ်ဖြစ်တဲ့ဘုရားလောင်းတော်မှာပါရမီဖြည့်တဲ့ဘဝတတိဆံဘဝတွေအများကြီးပဲဘုရားလောင်းတော်တတိဆံဘဝမလွတ်နိုင်ဘူးဘုန်းကြီးတို့တွေလွတ်ပါမလားဆိုတော့အဲ့ဒါစဉ်းစားဖို့ပဲဒီဒီနှစ်ပတ်ဒီညာလေးနှစ်ခုပြီးဆုံးတယ်အဲ့တော့ဒီညာရောက်အထုပ်မညာဖုန်ညာရောက်တာအထုပ်ဒါလေးတိုက်တွန်းခြင်းလို့ဘုန်းကြီးဒီစကားပြောတော့ နော်အဲ့ဒါအထောက်ကိုပါဖះလောင်းဆိုတော့ဘုန်းကြီးတို့เนี่ยအများကြီးတာတယ်နော်ဖះဖြစ်ဖို့ဗျာရဲရပြီးသားဖះတွေနဲ့လဲဟိုလားကိုးစုတွေ့တယ်ဟောခုနှစ်ဘဝတည်တည်သူကကတာပစ္စကကတာဝတ္တိဆောက်တည်ဆောက်တည်တယ်ပြီးတော့ဝိပဿနာအထုတ်တယ်ဝိပဿနာဉာဏ်မှာဖယ်တိအောင်ပြန်သင်္ခါရုပ္ပကနုရောမဉာဏ်တိအောင်ရခဲ့တယ်အဲ့ဒီလိုဖះလောင်းအရင်အမှာကြီးတရားတရားလဲထက်တန်ဝီရိယလည်း ပြည့်စုံဒါလောက်ပြည့်စုံတဲ့ပုဂ္ဂိုလ်တောင်မှဒီပြောချင်တာပါလေတိရစ္ဆာန်ပုံပွားတွေရောက်တယ်တေမိယဇတ်တော်ဆိုရင်မရဲကြဘူးကျန်တဲ့ပုဂ္ဂိုလ်ကမသေးကြဘူးဒါကြောင့်ဘုန်းကြီးတို့တွေဒီပစ္စယပရိကညာနာမရူပပရိစယညာလောက်နဲ့မကျေနပ်ပါနဲ့ဘုန်းကြီးပြောချင်တာဒီဝိတ္တုဒ္ဓိလေး၄ပါးဖြုံးတယ်လည်းမကျေနပ်ပါနဲ့ဆရာသမားတွေအော်သုလသောတာပန်ဖြစ်ပြီဆိုရင်လည်းမကျေနပ်နဲ့ ဒီညာနေဆင်းဆင်းတက်ပြီးတော့မညာဖုံညာရအောင်ဘုန်းကြီးတို့ကြိုးစားကြမယ်ဓမ္မသာလျင်ကိုယ့်အတွက်ကိုကြောက်နေတဲ့အပယ်လေးပုံကလွတ်မယ်ဒီလိုမှတ်မယ်နော်အဲပြီးတဲ့အခါဘုန်းကြီးတို့ဗာဆက်ပြောမလဲဆိုကြည့်မယ်အဲ့ဒီကနေပြီးတော့ပစ္စယပရိခံကြောင်းကျိုးပရမဝိပဿနာရှုရင်နာယောကိုကိုယ်ပဲပြသိအောင်ရှုကိုယ်ပဲပြသိလာပြီဆိုရင်ကြောင်းကျိုးကိုသိအောင်ဘုန်းကြီးတို့သင်ပေးရတယ် ကြောင်းကျိုးသိချင်ရင်စိတ်ဦးလေးချင်းစိတ်လေးရှုခိုင်းပါတယ်ကမ္မထာဆရာကြီးသွားခြင်းတဲ့စိတ်စားခြင်းတဲ့စိတ်ဟောခြင်းတဲ့စိတ်ကိုယ်ခြင်းတဲ့စိတ်ဆန့်ခြင်းတဲ့စိတ်ဒီစိတ်လေးကိုမှတ်နိုင်လာရင်စိတ်ဦးလေးချင်းစိတ်လေးမှတ်နိုင်လာရင်အကြောင်းကျိုးမြင်လာပါတယ်ပစ္စယပရိကညာမြင်လာပါတယ်အဲ့ဒီလောက်မြင်လဲရပါတယ်ဒါမှမဟုတ်ဆဆကတုတ်ရှုနည်းတွေသိထားရင်လည်းပဲအကြောင်းကျိုးကွဲပါတယ် ပရိစ္ဆသမုပ္ပါတရားတွေနာပြီးရှုနိုင်လည်းကွဲပါတယ်ပြီးတဲ့အခါကျတော့ပဋ္ဌာန်းတရားတွေနာပြီးရှုနိုင်လည်းကွဲပါတယ်သစ္စာလေးပါးသိရင်လည်းပဲကွဲပါတယ်သစ္စာဒုက္ခသစ္စာနဲ့သမုဒိယသစ္စာအကြောင်းအကျိုးပဲလေဒုက္ခသစ္စာအကျိုးသမုဒိယသစ္စာအကြောင်းနိရောဓသစ္စာအကျိုးမေဃသစ္စာအကြောင်းသူအကြောင်းကျိုးအကြောင်းကျိုးပဲသစ္စာလေးပါးဆိုအကြောင်းကျိုးသိတဲ့ဉာဏ်ပဲအ ਨੇ ဆုံးသစ္စာလေးပါးသိရင်လည်းပဲအကြောင်းကျိုးသိတာပဲ နော်တနည်းနည်းနဲ့သိသွားဖို့ပဲဘုန်းကြီးမနေ့တုန်းကတနေ့တုန်းကကိုပရိစ္ဆသမုပ္ပါတရားနဲ့ပတ်သက်ပြီးတော့ရှင်သာရိပုတ္တရာဟောသွားတဲ့နော်အကြောင်းကျိုးတွေအများကြီးပရိစ္ဆသမုပ္ပါအင်္ဂါ7နှစ်လုံးကိုအကြောင်းကျိုးအနေနဲ့ဟောသွားသစ္စာ၄ပါးအနေနဲ့ဟောသွားတာအဲ့ဒီတွေကတစ်ခုနှစ်ခုတော့သိသွားရင်အကုန်သိနေကောင်းတာပေါ့အနည်းဆုံးတစ်ခုနှစ်ခုတော့သိရမယ်သိမှဒီအကြောင်းကျိုးကိုတကယ်သိတဲ့ဉာဏ်ဖြစ်မယ်အဲ့ဒါအဲ့ဒီကနေဆက်အထောက်ရမယ် နော်ဒီတိုင်အောင်ကတော့ဒီသူကတော့နာယုတ်ကိုယ်ကိုပြပြသိမယ်ကြောင်းကျိုးသိမယ်နေဆာဒုက္ခအနာတ္တရှင်းရှင်းလင်းလင်းမမြင်သေးပါဘူးနော်အဲ့ရနေပြီးတော့ပရမအဲ့ဒီဒီဉာဏ်ကြီးကတော့နေဆာဒုက္ခအနာတ္တမမြင်ခြင်းနေဒီမှာယုံနာတဘာဝတက်တက်သိဖို့လိုတယ်ပိစ္ဆပရိကညာဒုတိယညာကြတော့ဒီယုံနာတဘာဝရဲ့အကြောင်းကျိုးဆက်ဆက်ဖြစ်နေပါလားဒါမြင်ဖို့လိုတယ်အဲ့ဒီညာနေတကယ် ရှင်းရှင်းလင်းလင်းမြင်ပြီဆိုဟောဒီကြောင့်ကျဆက်ဆက်ဖြစ်နေယုံနာတဘာဝတွေရဲ့နေစာဒုက္ခအနတ္တမြင်အောင်ကပ္ပဋ္ဌဆရာသင်ပေးရမယ်။ဘုံရိတာမဲ့ဖြစ်ဖြစ်ဘယ်အာယုံမဲ့ဖြစ်ဖြစ်ပေါ့နော်ဒီကတော့တမာရီရသွားပြီ။အမြင်အာယုံအကြားအာယုံအနာအာယုံခါရ6ပါးအာယုံ6ပါးဝိညာဉ်6ပါးဒါတွေကိုပေါ်ပြီးတော့ဖြစ်ပြီးပြနေစာမြောင်မှတ်မဲ့ဒုက္ခမြောင်မှတ်မဲ့အနတ္တမြောင်မှတ်မဲ့ဒါတမန္တရာညာပိုင်းပဲ။ အဲ့ဒီလိုမြင်အောင်မှတ်လို့ရှင်မြင်အောင်မှတ်နိုင်လို့ရှင်တမ္ပဒနာညာဘုန်းကြီးတို့ဒီမှာသင်းညိုမှာကြတော့အဲ့ဒီတမ္ပဒနာညာနဲ့ပတ်သက်ပြီးတော့ဒီမှာတိတိကျကျလေးပြောသွားလို့ဒါလေးလည်းဒီဟာတော့အခြေခံပြောမယ်နောက်ပိုင်းညဘုန်းကြီးချိန်ကြည့်ပြီးခတ်တော့တော့ပြောပါမယ်တမ္ပဒနာညာဘိုင်းမှာခုနကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ဒီမှာလေမူရင်းကဒီကြောင်းကျိုးဆက်ဆက်ဖြစ်ဒီယုံ nant တဘာဝတွေကိုအနေစာဒုက္ခအနတ္တ အိစ္ဆဒုက္ခအနတ္တမြင်အောင်ရှုတဲ့ဉာဏ်မျိုးသမထနာဉာဏ်ဒီဒီနှစ်ဉာဏ်ပေါ်မှာခြေခံပြီးတော့သူကဘာသိရမလဲအိစ္ဆဒုက္ခအနတ္တဒါမျိုးရှုတာအဲ့တော့ဒီသမထနာဉာဏ်နဲ့ပတ်သက်ပြီးတော့ဒီတင်းညိုရှင်တို့ရာရှင်မြတ်ကြီးကသမထနာဉာဏ်ရှုနည်း၄မျိုးပြောသွားတဲ့အဲ့ဒီမှာကလာပသမထနာနီ၄မျိုးဆိုပြောသွားတယ်ပထမပါဠိလိုပြောမယ်ကလာပဝတေနာဒါ ကလပသမတနာလို့ခေါ်တယ်။နောက်အဋ္ဌာဏဝတေနာအဋ္ဌာဏသမတနာလို့ခေါ်တယ်။ပြီးတော့တန်တတိဝတေနာတန်တတိသမတနာလို့ခေါ်တယ်။ပြီးတဲ့အခါကျတော့ခဏဝတေနာခဏသမတနာဆို၄မျိုး။နောက်သိညိုလည်းဘုန်းကြီးတို့သင်ပါအောင်မယ်ဒါတွေခဏနာကြားရမယ်။အဲ့ဒီတိုင်းနဲ့ပြောပါအောင်။ကလပသမတနာဆိုတာဒီနေရာမှာဘာပြောရလဲဆိုတော့ဘုန်းကြီးတို့ပထမ သင်ညိုဆရာကြီးကတေဝမကသင်္ခါရေသူတေဝမကသင်္ခါရဆိုယုံဏတရားတွေကိုနော်ယုံဏတရားဖြစ်တဲ့တရားတွေပေါ့ဗျအဲ့ဒါတွေကိုအတ္တိဓာတိဗိဏဗိနေသူအတိတ်နာကနော်ဣဇဒဗိဒဆာရ7မျိုးသောခြင်းအပြင်ခန္ဓာအာယနာဓာတ်တွေကိုရှုရမယ်ရှုတဲ့အခါမှာကလပဝေဒိနာသင်ဒီမှာကလစီလို့ပြောတာမို့အပေါင်းအနေနဲ့ပြောတာကလပဆိုတာအပေါင်းနဲ့ပြောတယ်ကလစီအနေနဲ့လည်းပြောတယ် ဒီနေရာမှာအပေါင်းရှုတဲ့နီးလို့ပြောတယ်ဒီယုံနာတရားတွေပေါင်းပြီးရှုတဲ့နီးပေါ့ဗျာအဲ့လိုမျိုးပြောတယ်အကုန်လုံးသင်္ခိပိတော်ချုပ်ရည်ဆိုပေါင်းရှုခိုင်းတာယုတ်အားလုံးယုတ်က28ပါးရှိတယ်ဒါကိုပေါင်းရှုမယ်ဝေဒနာဆိုဝေဒနာ ပေါင်းရှုမယ်ဝေဒနာဒုက္ခဝေဒနာဒုက္ခဥပ္ပကဝေဒနာပေါင်းရှုမယ်စိတ်စိတ်တွေအများကြီးပေါင်းရှုမယ်သင်ညာသင်္ခါရပေါင်းရှုမယ်ပေါင်းပြီးတော့အဲ့ဒီတရားတွေပါရှုမလဲအနေစာ ဒုက္ခအနတ္တအနေနဲ့မြင်အောင်ရှုတာလို့ပြောတယ်အဲ့လိုရှုဖို့အဲ့တော့ကလာပသမ္ပတနာနီးဆိုဘာလဲဆိုတော့သူကဟောပထဝီရုပ်ဆိုပါတော့အာဒါအတိတ်ပထဝီပဲဒါပိစုပံပထဝီပထဝီဆိုရင်မာရာပြော့တာပေါ့နော်ဒီမာရာသဘောအတိတ်မှာလည်းဖြစ်တယ်ခုမှလည်းခုပိစုပံလည်းပြန်နာကဒီလိုခွဲခြားစရာမလိုဘူးဒီကျုပ်အားလုံးကိုတစုတဝဲတည်းပေါင်းရှုတာနော် ရုပ်ခန္ဓာအာဒီဘက်ခန္ဓာအားလုံးပဲရုပ်တွေကိုအသေးစိတ်ရှုစရာမလိုရုပ်အားလုံးကိုပေါင်းရှုလိုက်တာရုပ်ဘက်ခန္ဓာတစ်ခုလုံးနေနဲ့ရှုတယ်ဝေဒနာအားလုံးပေါင်းရှုမယ်တင်ညာအားလုံးပေါင်းရှုမယ်ဝေဒနာ၃မျိုးရှိရရုပ်28ပါးရှိတယ်တင်ညာကရူပတင်ညာတရတင်ညာစာရည်တင်ညာတွေအများကြီးရှိတယ်သင်္ခါရစေတသိက်တွေအများကြီးရှိတယ်စိတ်ဝိညာဉ်တွေကလည်းအများကြီးရှိတယ်မြင်သိသိကြားသိစာရည်တွေပေါ့အဲ့ဒီတရားတွေကိုအနိစ္စအနေနဲ့ရှုမယ်ခန္ဓာ၅ပါးအလုံးကိုပေါင်းပြီးတော့ ဒုက္ခအနေနဲ့ရှုမယ်အနတ္တအနေနဲ့ရှုမယ်အဲ့ဒီလိုဆင်ញင်သုံးတတ်တာကိုကလာပသမတနာနီးလို့ခေါ်ပါတယ်ဒါဒီမှာဒေါက်တာမင်းတင်မို့ရေးထားတယ်တူတူပဲဒီသင်ညိုကလည်းဒီတိုင်းပဲဖွင့်တာเนาะအတ္တနာသမတနာနီးဒါသင်ညိုတွေကအတိုင်းသူပြောတာအတ္တနာသမတနာနီးဆိုတာကဒီမှာတော့ तू ကတာမန်လောက်တင်ဘဝတွေနဲ့ပတ်သက်ပြဘာသာတိကရေးတဲ့ထိုင်ရေးထားတကယ်တမ်းကျတော့ဘုန်းကြီးတို့ ပြောရရင်တော့ဗောဗျာအတိတ်မှာဖြစ်တဲ့အတိတ်ဘဝမှာဖြစ်တဲ့ဟာပဲပြောပြောအတိတ်မှာဖြစ်တဲ့ပထဝီဓာတ်ပဲဆိုပါတော့နော် အတိတ်ပထဝီပထဝီဓာတ်ဆိုမာတယ်ပြောတယ်လေးတယ်ပေါ့တယ်ကြမ်းတယ်ချောတယ်ဒီဓာတ်လေးတစ်ခုပထဝီဓာတ်ပဲကြည်လိုက်ပေါ့နော်ဟောဒီဟာလေးကိုပေါ်မှာဟောအတိတ်မှာအတိတ်ကပထဝီဓာတ်ပေါ်ပေါ်ပေါ်လာရင်လည်းအတိတ်ကမာတဲ့သဘောလေးပေါ်လာရင်လည်းဒါကိုလည်းနေစာဒုက္ခနာတမြောင်ရှု ပစ္စုပန်တဲ့တဲ့မှာရှိနေပရဝိတ္တမာရာပြောတာလေးတွေ့လိုက်လည်းပဲနေစာဒုက္ခအနတ္တမြောင်ရှိအနာဂတ်မှာဒီပထဝီဓာတ်ဆိုတဲ့မာရပြောတဲ့သဘောမျိုးလေးပေါ်လာရင်လည်းပဲအနေစာဒုက္ခအနတ္တမြောင်ရှုသူကတော့အတိတ်အနာဂတ်ပစ္စုပန်ပေါ့လေဒီလို ကာလ၃မျိုးလုံးပေါ်မှာအတ္တနာဆိုတာအချိန်ကာလအတော့ကာလအချိန်ကာလကိုပြောတယ်နော်အဲ့ဒါကြောင့်မို့ဒီလို ကာလ၃မျိုးအနေနဲ့ရှုတာမျိုးကိုအဒါနာတမတနာကာလအနေနဲ့ရှုတာမျိုးအဒါနာတမတနာနည်းလို့မှတ်ထားပါဗျပစ္စုပန်အတိတ်နာကအနေနဲ့ရှုတာဝေဒနာမှာလည်းပစ္စုပန်အတိတ်နာကစိတ်အတွေးတွေကြသိသိတာတယ်ခုလည်းတွေးနေတယ်အရင်တော့လည်းတွေးနေတယ်နောင်လည်းတွေးနေဘူးအဲ့ဒီလိုတကူရှုနေတဲ့ဒါအဒါနာတမတနာနည်းပဲဒီခုဒီတဲ့ရေးထားတော့သာသံပေတာနဲ့ရေးထားတာနောက်တမ္မတန်တတိတမ္မတနာနီဒါလည်း မှတ်ဖို့ကောင်းပါတယ်နော်ခန္ဓာကိုယ်ကြည့်နေတခါတည်းရုပ်တွေခန္ဓာကိုယ်တကုံလုံးအေးခဲနေတာတွေ့တခါတည်းတခုလုံးတကုံလုံးပူလောင်နေတာနော်အဲ့ဒါမျိုးတွေတွေ့လိုက်အဲရောဒီအဲ့ဒီအေးခဲနေတဲ့ရုပ်စင်တန်းကြီးပူလောင်နေတဲ့ရုပ်စင်တန်းကြီးပေါ့တခြားကြီးဖြတ်နေတာဟုတ်ဒီရုပ်စင်တန်းကြီးအဲ့ဒါမျိုးကို နေစာဒုက္ခအနာတ္တနဲ့ဆင်ញင်တာပေါ့ဗျာရုပ်ဖြစ်စဉ်တန်းကြီးပေါ့နာမ်ဖြစ်စဉ်တန်းကြီးပေါ့အဲ့လိုမျိုးဒီမှာတော့သူကရုပ်ဖြစ်စဉ်တန်းလို့အေးစေအာအေးခဲနာအကြာကြီးပဲရုပ်ဒီကိုယ်လုံးအေးခဲဒီကောင်လုံးပုံပူးနေတာဒီရုပ်တွေကဆက်တက်ဖြစ်နေတော့အဲ့ဒါမျိုးဒီအစင်မပြတ်ဖြစ်နေတဲ့ရုပ်တွေကိုရုပ်တရားရုပ်အစင်တွေကိုအနေစာဒုက္ခအနတ္တမြင်အောင်ရှုရင်ဒါတန်တတိသမတနာ နီးလို့ခေါ်တယ်နောက်တနည်းကြံသေးတယ်နောက်တနည်းကြတော့ခဏတမ္ပတနာနီးလို့ခေါ်တယ်အောက်ကိုအောက်ကိုဆက်သွားအောက်ကိုဆက်ဆွဲလိုက်ခဏတမ္ပတနာနီးရဲ့ဒီမှာခဏတမ္ပတနာနီးဒါကြပါလေယုံ nant တရားတွေကိုဥပတ္ထိပင်ပေါ့ဗျာမြင်အောင်ရှုတာယုတ်တရားတွေပဲပရိဝိဒဆိုဒီမာတဲ့သဘောလေးပြောတဲ့သဘောလေးကိုဥပတ္ထိပင် အဲ့လိုခဏငယ်သုံးဥပတိပင်ဆိုဖြစ်တည်ပြတ်မြင်အောင်ရှုတာပဲအဲ့ဒါကိုခဏသမ္မတနာနီးလို့ခေါ်တယ်အဲ့ဒီနီးလေးမျိုးထဲမှာတော့ညာတော့အပေါင်းရှုနီးကတော့ပိုလွယ်မှာပေါ့လေဒါပေမဲ့ဘယ်ကရှုရှုပေါ့လေဒါကိုရှုတော့အောင်သင်ပေးရင်တော့အကုန်လုံးလွယ်နိုင်ပါတယ်နော်ဘာသာဒီကတော့သူကအိမ်မှာသူတို့ကတော့ဒီကမ္မဋ္ဌာန်းရှုမှတ်တဲ့ကမ္မဋ္ဌာန်းဆရာမဟုတ်တော့သူကတော့အပေါင်းရှုနည်းကိုသဘောကျဝင်ရပါတယ် အပေါင်းရှုနေရလွယ်တယ်တကယ်တမ်းကျတော့တရားရှုမှတ်တဲ့ဒီသုံးမျိုးလုံးကြည့်လိုက်ရင်တော့လွယ်ပါတယ်ဒီရှုမှတ်တဲ့နည်းကိုသင်ပေးဒီသုံးလေးမျိုးလုံးရှုလို့ရတယ်အဲ့လိုမှတ်ထားမယ်နော်အဲ့ဒီမှာဘုန်းကြီးတို့ခုနကသင်ညိုကပြောတာတေဘူဘကသင်္ခါရတရားတွေကိုအတိတ်နာကပြစ္ဆုတ်ပံအစာရတဲ့အချင်းရာ7မျိုးနဲ့ရှုရမယ်ဒီလိုပြောထားတာ7မျိုးဆို7မျိုးလုံးတော့ရှုစရာမလိုဘူးဗျာ ကိုကကာလသုံးပါးအနေနဲ့ရှုမလားခုနအထာနာတမ္မတရာနည်းနဲ့ရှုနိုင်တယ်ပစ္စုပန်ဒိဏကာလသုံးပါးအနေနဲ့ရှုနိုင်တယ်အစ္ဆဒဗိဒအနေနဲ့ရှုနိုင်တယ်ဥမာဘုန်းကြီးတို့ယောဂီတို့ခဏနာသင်ပေးတယ်အတုပရှင်အတုပဆိုရင်ပရမကိုကိုရှင်ရှုပြီးတော့မှသူများရှုတေအတုပဆိုရင်သူများကိုရင်ရှုဗိဒရင်ရှုပြီးတော့မှအစ္ဆဒဒီလိုပေါ့အစ္ဆဒဗိဒတခုဒါလည်းရှုလို့ရတယ် ကိုကြိုက်တာရှုလေဟောလာတွေကသူကမို့သူခုမအနေနဲ့ရှုမလားဟိနပဏိတအနေနဲ့ရှုမလားတူရတန်ဒီကအနေနဲ့ရှုမလားကြိုက်တာရှုတခုခုရှုရင်လုံလောက်တယ်လို့မှတ်ထားဒါသမန္တညာရှုနည်းနောက်ဥရဗျာညာဒါဆက်သွားမယ်နော်ဥရဗျာညာကြတော့သမန္တညာရှုတဲ့ချိန်ဟာဒီအကြောင်းကျိုးဆက်ဆက်ဖြစ်ရုံဏတရားတွေကိုခုနဥပတိပင် နေစာဒုက္ခနာတာအနေနဲ့ရှုပေါ့ဗျာရှုလို့သူကဖြည်းဖြည်းနဲ့သွားရီအကောင်းလာပြနောက်ပိုင်းမှာဘုန်းကြီးတို့များသောအားဖြင့်တော့ဒုက္ခဝေနာတို့ဘာလို့တမန္တရညာပိုင်းမှာတွေ့တတ်ပါတယ်အဲ့ဒါကိုတမာရီအကောင်းလို့လွန်သွားမယ်ဆိုရင်တော့ဥရပြညာရှေ့ပိုင်းတော့ရောက်သွားတယ်ဒီမှာတော့ဥရပြညာရှုနည်းကိုတော့တင်းညိုကပစ္စယဝေဒေနအကြောင်းအကျိုးအနေနဲ့ရှုခဏဝေဒေန ဥပတိပင်အနေနဲ့ရှုဒီဥရပြညာဘိုင်းကတော့ခုနဥပတိပင်ကိုပိုးထင်ရှားလာလိမ့်မယ်နော်အကြောင်းအကျိုးအနေနဲ့ဒီအောင်မြင်အောင်ရှုရမယ်ဥရပြညာဘိုင်းနော်ရုပ်ဖြစ်ကြောင်းတရားတွေဒါကြောင့်ဘုန်းကြီးတို့ခန္ဓာဓမ္မတုပဒနာပိုင်းခန္ဓာပပဟောတဲ့နေရာမှာရုပ်ခန္ဓာဘာတွေဘယ်အကြောင်းကြောင့်ဖြစ်တယ်ဒါတွေသိရမယ်နာမ်ခန္ဓာတွေကဘယ်အကြောင်းကြောင့်ဖြစ်ဒါတွေသိပြီးရှုရမယ်လို့ပြောပါတယ်နော်ပြီးတော့ဒီဥရပြညာမှာ သူကဘာတွေပြောပြလဲဆိုတော့ဥပတိပင် ဖြစ်တည်ပြက်မြောင်ရှုနော်ဥရပြညာမှာဒီမှာတမ္မတရညာလွန်သွားပြီးနောက်ပိုင်းမှာဥရပြညာနော်အနုပိုင်းရှေ့ပိုင်းလို့ခေါ်တယ်အဲ့ဒီရှေ့ပိုင်းမှာဘာတွေတွေ့တာလဲဆိုဝိပဿနာဉာဏ်ညူးကြောင့်10ပါးဒီဒီပိုင်းမှာတွေ့တတ်တယ်ဒါလေးမှတ်တာဒီထဲမှာတော့ဘုန်းကြီးတို့ရေးမထားဘူးဒီချိန်မှာဝိပဿနာဉာဏ်ညူးကြောင့်လာလိမ့်မယ်အဲ့ဒါတွေက ဥရဗျာညာရှေ့ပိုင်းမှာတွေ့တတ်ပါတယ်နော်အဲ့ဒီရှေ့ပိုင်းကိုဝိပဿနာဉာဏ်ကြီးကြောင့်10ပါးပေါ့နော်အခုဒီနည်းနည်းပါးပါးပြောပါအောင်မယ်အဲ့ဒါဒီလည်းဒီထဲမှာပါပါတယ်အောက်ကိုဆက်ဆွဲခြင်းသူရေးမယ်ထင်တယ်ဟုတ်နော်ကိုရှင်အောက်ကိုဆက်ဆွဲခြင်းလည်းဥရဗျာညာအဲ့မှာအဲ့အဲ့မှာဝိပဿနာဉာဏ်ကြီးကြောင့်ပါဠိလိုကြောင့်ဥပကိလေသာပေါ့ဝိပဿနုပကိလေသာလို့ခေါ်တယ်အဲ့ဒါကိုဝိပဿနာ ဒီမှာသူရေးထားအောင်မှာပါဠိလေးဝိပဿနုပကိလေသနော်ဝိပဿနာညဉ့်ညူးကြောင်းတရားလို့ခေါ်တယ်အဲ့ဒါ10ပါးရှိတယ်ခုနဥရဗျညာရှေ့ပိုင်းမှာဒါတွေတွေ့ပါတယ်နော်ဥရဗျညာရှေ့ပိုင်းမှာဗြဟ္မနိဝရဏတွေကင်းသွားပြီကင်းသွားတဲ့ခိုက်တမှာကိလေသာတွေကင်းသွားပြီပြောချင်တာရှုသိစိတ်နဲ့ရှုမှတ်သိစိတ်နဲ့ရှုသိစိတ်လေးနဲ့အာယုံကတ်သွားပြီ ကတ်သွားရင်တတိမြဲမယ်တတိမြဲလာရင်ဘာဖြစ်လဲတမာရီအားကောင်းလာတမာရီအားကောင်းလာစိတ်ကြည်လင်လာမယ်စိတ်ကြည်လင်လာရင်မပြတ်ရှုမှတ်နေဘာဖြစ်လဲစိတ်ကြောင့်စိတ်တစားရုပ်တွေဖြစ်တယ်အလင်းရောင်ထွက်ပုံတွေပြောခြင်းလို့ဒါလည်းခဏခဏနားထောင်ရမယ်ကြာဝနာဝရှိအောင်နော်လင်းရောင်ချက်ချင်းထွက်တာမဟုတ်ရှုမှတ်နေမှတ်သိရှုသိစိတ်နဲ့အာရုံကပ်မယ်ကပ်သွားရင်တတိမြဲမယ်တတိမြဲလာရင်တမာရီရမယ် တမာရီအားကောင်းလာစိတ်ကကြည်လင်းလာမယ်စိတ်ကြည်လင်းလာစိတ်ကြောင့်ဖြစ်တဲ့စိတ်ဒဇာယုတ်တွေဆက်ဖြစ်နေဒီစိတ်ဒဇာယုတ်တွေထဲမှာဝဏယုတ်ပါတယ်ဝဏယုတ်ဆိုတာရောင်လင်းထွက်တဲ့ယုတ်ဒီဝဏယုတ်ကရောင်လင်းတွေထွက်တယ်စိတ်ဒဇာယုတ်တွေဆက်တဲ့ဆက်တဲ့ပြဒီဝဏယုတ်တွေဆက်တဲ့ဆက်တဲ့ပြရောင်လင်းဖြစ်တယ်ဒီစိတ်ဒဇာယုတ်ကသူတစ်ခုတည်းဖြစ်တာမဟုတ်ဥဒဇာယုတ်တွေပါဖြစ်တယ်အဲ့ဒီဥဒဇာယုတ်တွေထဲမှာလည်းဝဏယုတ်ပါတယ် ဝဏယောက်တွေဆက်တက်ဆက်တက်ဖြစ်တော့ဒါကြောင့်အဆောင်လေးနေထွက်လာအဲ့ဒါမှတ်ထားမယ်နော်ပြီးတော့ပြန်ပြောပါမယ်စိတ်စားဟိုတတိမစိဏအယုကတ်သွားပြီဆိုရင်တတိမြဲလာမယ်တတိဆက်လာမယ်တတိဆက်နေရင်ဘာပြန်လဲတမာရီဖြစ်မယ်ဒါကြောင့်တတိမြဲအောင်အသေးစိတ်မူရာတွေလည်းဘုန်းကြီးတို့ကမှတ်ခိုင်းပါတယ်တတိအားကောင်းရင်တမာရီအားကောင်းပါတယ်တတိလွတ်နေတမာရီကျဲသွားတယ် အဲ့တော့တမာရီဖြစ်လာတော့စိတ်ကြည်လင်နဲ့စိတ်ကြည်လင်ကြောင့်စိတ်ကြောင့်ဖြစ်တဲ့စေစားယုတ်တွေပြီးတော့ဥဒဇာယုတ်တွေဖြစ်မယ်အဲ့ဒီစေစားယုတ်ဥဒဇာယုတ်တွေမှာဝဏ္ဏယုတ်တွေပါတယ်ဒီဝဏ္ဏယုတ်တွေကမှတ်နေတာကိုမှတ်နေတဲ့ခါကျဒီဝဏ္ဏယုတ်စေစားယုတ်ဥဒဇာယုတ်တွေကပါတယ်ဝဏ္ဏဆက်တက်ဆက်တက်ဆက်တက်ဆက်တက်ဖြစ်တယ်ဖြစ်တဲ့ခါကျတော့အလင်းရောင်တွေထွက်လာတော့ကိုယ့်ရဲ့တတိတမာရီပညာအကောင်းရင်အကောင်းသလိုအဲ့ဒီအလင်းရောင်ကမြင်ရတယ် တချို့ကြကိုယ့်ဟာကိုယ်ပဲမြင်တယ်သူများမမြင်ဘူးတချို့ကြသူများပါမြင်တယ်ကိုယ်ခန္ဓာကထွက်တယ်လင်းရောချို့ကြဒီဥပမာဘုန်းကြီးနေတဲ့ခန်းလုံးတခန်းလုံးလင်းတာတို့ပေးရတယ်မိထွန်းတာတို့မြင်ချို့ကြဒီခန်းမှာရှံထွက်တာချို့ကြတကြောင်လုံးတတိုင်လုံးအဲ့လိုတကယ်သမားကြီးအကောင်းတဲ့ဖះတို့လိုပါကြတော့ဒီဆက်ကြောင်လာတစ်ခုလုံးနော်ဖះဖြစ်သွားတဲ့ခါကျရောင်ကြီးတော့လွတ်တာဟုတ် ဖျားဖြစ်တဲ့ခိုက်တာမှာငရဲမိတွေတော့ငြိမ်သွားပြီငရဲသူငရဲသားတွေတော့ဟိုချမ်းသာရရတယ်လို့ဆိုတာဟုတ်အဲ့ဒီလောက်ဒီသူ့ရဲ့လင်းအောင်အားရကောင်းတော့အဲ့တော့ဘုန်းကြီးတို့ဒူတွေကြတော့ဒီယောဂီတွေကြတော့သူ့ရဲ့ပါရမီအားလျော်စွာပေါ့နော်အလင်းအောင်တွေထွက်နိုင်ပါတယ်ထွက်လာတဲ့ခါကျဟိုအရင်တော့ကို့မှာဒီလိုအယောင်လေးကမထွက်ဘူးလေခုတော့အယောင်လေးထွက်လာတာအိမ်မှာကျေနပ်တာပေါ့ဟာငါအရင်တော့ငါ့မှာဒီလို အယောင်လင်းတွေအလင်းရောင်တွေတခါမှမဖြစ်ဘူးကိုကိုရောကိုကလည်းထွက်လာတယ်ပြီးတော့လည်းရှုမှတာလည်းဒုက္ခတွေကလည်းကင်းလာလို့ဒီအယောင်လင်းတွေကထွက်တာထွက်လာတော့သဘောကျတော့သဘောကျတယ်ကအဲ့ဒါဘာထင်လဲဟောဆရာသမားတွေပြောတယ်မဲ့ရတယ်ဖိုးရတယ်ဆိုတာဒါပဲထင်တယ်အဲ့မှာကျေနပ်ตาရပြီးကိုရှုမှတ်နေကြကမ္မဋ္ဌမမှတ်တော့ဘူးဗျာအဲ့ဒါตาရနေတယ်တွေးနေတယ် ဒီအလင်းရောင်ဟာပညာတတိတမာရီပညာကြောင့်ဖြစ်တာမှန်ပေမဲ့လို့ကိလေသာမပယ်တတ်နိုင်နေတဲ့အတွက်ဒီအလင်းရောင်မက်တုခေါ်တယ်နော်မက်အစင်မဟုတ်အတုပဲတချို့ကြလင်းရောင်မတွေ့ပဲနဲ့ပိဋိပတ္တိတွေပိဋိတွေတွေ့တယ်ပိဋိမျိုးစုံပေါ့အဲကြောင့်ဘုန်းကြီးကကဏ္ဍပြောတာတခြားမဟုတ်တချို့ကအသေးမှတ်တာဟာဆရာတော်လင်းရောင်လည်းမတွေ့ဘူးဟာပိဋိလည်းမတွေ့ဘူးသူက ဘုန်းကြီးဟောလိုက်လိုက်ရှာပြီအဲ့လိုမျိုးရှာစရာမလိုဘူးလေ तू तू မစိမ့်နေအောင်နဲ့ကတ်လိုက်ရင်ဒီအဖြေကတွေးလာတယ်ပိဋိ၅မျိုးတွေးမယ်ပိဋိ၅မျိုးခௌရိကပိဋိဒါတွေကတော့အခြေခံတရားတွေပေါ့နော်ထပ်ပိုင်းညာညာလည်းအထိုက်လျောက်ပဲဖြစ်ကြတော့ဟိုရင်သိမ့်မပြောလို့အောက်ကဟာတွေပဲအဓိကထားပြောမယ်ဖြစ်လောလောဆယ်တွေးတဲ့ဟာတွေခௌရိကပိဋိအားအကျသိမွေးခြင်းလေးတွေတိတိလေးတွေခဏခဏဖြစ်တာဟိုနာဖြစ်ဒီနာဖြစ်နေဒီတရားလေးမှတ်လို့ဒါမျိုးတွေလည်းဖြစ်တယ် တချို့ကြတော့နည်းနည်းလေးကြီးကြီးပေါ့နော်လျှက်စည်းပြတ်ဆိုဖြည်းဖြည်းဖြည်းဖြည်းနဲ့ဒီလိုတော်တော်လေးကြီးကြီးလေးဖြစ်လာအဲ့ဒါကိုခဏိကပိဋိခေါ်ချို့ကြတော့ပင်လိုင်းလိုင်းလှိုင်းလို့ကြီးတော့ဟိုတချမ်းလိုက်ပေါ့ဖြည်းဖြည်းဖြည်းနဲ့ဒီလိုတက်ဒီဘက်ချမ်းလိုက်တချို့အောက်ပိုင်းပေါ့ဖြည်းဖြည်းဖြည်းနဲ့ဆိုတော့တရေ6တလို့လည်းဖြစ်တာပိတိကအဲ့ဒီပိတိကနည်းနည်းကျန်းတယ်ချို့ညည ချိန်တို့ဘာလို့ရောက်လို့ဈဉ္ညာရှောင်းမှတ်တယ်အဲ့လိုပီတိဖြင့်ခန္ဓာဝင်ပြေတော့ဟာတရား6ရာဒီလားကြက်သိမ်းဝင်းချင်းထားတယ်ခေါ်ကိုလှမ်းပြီးတော့ဝင်ပြေးတာတွေရှိသေးတယ်အဲ့ဒါကဩဂနိကပီတိလို့ခေါ်တယ်ဩဘေကပီတိကြဒီကျို့ကြခန္ဓာကမြောက်တယ်မြောက်တယ်မြောက်တယ်မြောက်တယ်ဒီကျို့ကြဒီနံရံတိအောင်ပေါ်တိအောင်တိုက်သွားတယ်ကျုံလွတ်ထွက်လာချို့ကြအဝေးတိအောင်ဘုရားတွေဘာတွေဖူလို့ရအဲ့လိုမျိုးတွေဖြစ်တယ်နော်ဒီကျို့ကြ မမြောက်ဘူးစိတ်ထဲကမြောက်တယ်လို့ဖြစ်နေတာတရားတော်မျိုးတွေဖြစ်တယ်တုံးနဲ့တူမတူဘူးနောက်ဖရဏပီတိဆိုဒီကုလုံးပြန့်နှံ့ပြီးကောင်းသွားဖရဏပီတိဂွမ်းစီတိဒါကြောင့်မို့ခုနကရှေးကပီတိ၅မျိုးကိုပဏိရယမဆရာတို့ရငိမ့်ကောင်းလို့ကတငိမ့်ငိမ့်နဲ့မှတ်လို့ကောင်းတယ်နောက်ဆုံးဖရဏပီတိကျစိတ်ပြီးကောင်းတဲ့အတွက်စိတ်ကောင်းလို့သူကသုံးတယ်အဲ့လိုငိမ့်ကောင်းတဲ့တိမ်ကောင်းတွေဖြစ်လာပြီဆိုတော့ ဒီခါလေးမမှတ်တော့ဘူးရသူကညိတ်နေတာလေးပဲသဘောကျတယ်အာမဲရတယ်ဆိုဒါထင်းတယ်ဖိုရတယ်ဆိုဒါထင်းတယ်အဲ့လိုအဲ့တော့ဒီတတိတမာဒီအာကောင်းလို့ဖြစ်ပေါ်လာတာမှန်ပေမဲ့လို့ကိလေသာမကုန်သေးတဲ့အတွက်ဒါလည်းမတူလို့မှတ်ထားမယ်ပီတိတွေဖြစ်လာရင်ကိုယ်လည်းငြိမ့်သွားတယ်စိတ်လည်းငြိမ့်သွားဒါကာယပတ္တိစိတ်တပတ္တိပေါ့ဗျာဒီတော့ပတ္တိကာယလောဒစိတ်တလောဒကိုယ်လည်းပေါ့စိတ်လည်းပေါ့အဲဒီမှာစေတသိက်မျိုးစုံဖြစ်ပါတယ် ကာယစုကစိတ်ကကိုယ်လည်းဖြောင်းမှစိတ်လည်းဖြောင်းမှဒီလိုဖြစ်ပါတယ်ပြီးတော့အဓိမောက္ခအဓိမောက္ခအဓိမောက္ခဆိုတာဒီမှာဟိုယုံကြည်ဆုံးဖြတ်တဲ့ဒီမောက္ခမို့ဟိုဒီမှာတော့ကမ္မထံတရားပေါ်မှာတကယ်တက်ဝင်တဲ့တရားတရားတွေဖြစ်သွားဒီဥရဗျာညာရှေ့ပိုင်းမှာဖြစ်တဲ့တရားတရားမျိုးဖြစ်လာရင်သူကလူတဲ့လူချင်းတန်းညံတဲ့စေတော်တော်ပေါက်တာဒီနေရာမှာအဲ့ဒါလည်းတတိထားတယ် လူလာပြနာဘယ်ချိန်မှဆိုလူလို့ရတယ်အဲ့ဒါအရေးမကြီးဘူးနော်အဲ့တရားကိုဆက်အထုတ်ဖို့ဒီမှာလူကျင်တဲ့စိတ်တွေရှောက်စဉ်းစားနေငါဆရာသမားဘယ်လိုလူရမလဲဒါမျိုးတွေရှောက်စဉ်းစားနေဘုမို့တရားတရားတွေအကောင်ငါငါမေတို့ငါဘီတို့တရားမထုတ်ရသေးဘူးသူကတရားထိုင်နေအဲ့စေကုရင်မျိုးဟိုသွားခေါ်နေစီယုံနေဒါအထုတ်ဓမ္မဒီလိုတွေ့လာပြီကျွန်တော်ဒီလိုတွေ့လာပြီအမေတို့တွေ့စေခြင်းနဲ့ရစေခြင်းနဲ့တွားပြီးဟောပြောနေဒါမျိုးတွေလည်းဖြစ်တတ်တယ်ဒီနေရာမှာ အဲကြောင့်သူလည်းမတူပဲနောက်ဘက်ကနော်ဝီရိယတွေတော်တော်အကောင်းတယ်ခါတိုင်းနဲ့ပိုအကောင်းတယ်ဒုက္ခတကိုယ်လုံးကိုချမ်းသာနေတာဒါတွေလည်းဖြစ်ပါတယ်နောက်ညာနာညာနေရလည်းပေါ်သမျှအာယုန်တွေသူမမှတ်နိုင်တာမရှိဘူးခါတိုင်းကမှတ်နေရအတင်းကြိုးစားရတယ်ဒီမှာကျတော့ပေါ်သမျှအာယုန်မှတ်နိုင်အဲမျိုးတွေညာနေလည်းထက်မြက်လာခုနပီတိပတ္တိဖြစ်နေတော့မှမှတ်နိုင်ပီတိပတ္တိလွန်မြောက်သွားမှ ဒီညာကထက်မြက်ပြီးမှတ်နိုင်နော်အောက်ကိုဆက်ဆွဲလိုက်ပေါ့ကိုကြီးညာနာဒီညာနေထက်မြက်လာတယ်ပြီးတဲ့အခါကျဥပဋ္ဌာနာနော်ဒီဒီဒီကိုကြီးခင်ဗျာဟိုအမှတ်စုလေးပေါ့နည်းနည်းတင်လိုက်အဲ့မှာဥပဋ္ဌာနာပေါ်တင်မယ်ဟုတ်ပြီဒီမှာဥပဋ္ဌာနာဥပဋ္ဌာနာဆိုတတိအားကောင်းတာပြောခါတန်းဆိုရင်ဒီအမှတ်တတိကလွတ်လွတ်လွတ်လွတ်သွားတယ်လွတ်သွားပြန်တော့ဒီရှုမှတ်တဲ့ညာနဲ့လွတ်လွတ်သွားတော့ပေါ်ပြီးပြောဖြစ်ပြီးမမြင်ဘူး ဒါကတော့ဥရပြညာနောက်ပိုင်းမှာဖြစ်တတ်တယ်။နောက်ဒီမှာဥပ္ပခာဒီဥပ္ပခာမျိုးတွေရသွားရင်ဥရပြညာနောက်ပိုင်းလောက်ရဒီဥပ္ပခာတွေဖြစ်လာတယ်။နော်တတတုတတတမစ္ဆတုပ္ပခာနဲ့အာဝဇနုပ္ပခာဆိုတာဒါပြတတတုမစ္ဆတုပ္ပခာဆိုတာဝိပဿနုပ္ပခာလို့ပြောတယ်။သူကဒီမှာတော့စာတိုင်းရေးတာတကယ်တမ်းကျတော့ရှေ့ကတတတုတတရမေဇတုပ္ပခါဆိုသူကဝိပဿနုပ္ပခါပြောတယ်။ဘာလဲဆိုတော့ အဲ့ဒီဒီညာရောက်သွားရင်ဒီမှာဖြာပါရကြောင်းကြဆိုင်ဆရာမလို့ဖြာပါရဆိုတာကြောင်းကြဆိုင်ဆရာမလို့တာပြောတာရှုစရာအာယုံနဲ့ထုရှာစရာမလို့ရှုမှတ်သိစေကိုလည်းထုအာယုံပြုစရာမလို့ဘောဓမြအာယုံကိုရှုမှတ်အလိုလိုရှုမှတ်ရတာလေးဖြစ်နေဒါကိုဝိပဿနုပိခါလို့ခေါ်တယ်ပြီးတော့ဒီယုံ nant တရားတွေအများကြီးပေါ်ပြီးတော့ဖြစ်ပြနေမှာဒီလိုလုံးတွေ့နေလဲဘလောက်တွေ့တွေသူကဘလောက်မြန်မြန် ဆင်ញံနှလုံးသွင်းနိုင်တယ်ဒါအာဝိစနုပိခလို့ခေါ်တယ်ဒီဥရဗျညာရှေ့ပိုင်းလောက်မှာဝိပဿနုပိခနဲ့ဒီအာဝိစနုပိခတေချောင်းတော့တွေ့ပါအဲ့တော့ဒီမှာပြောချင်တာကဝိပဿနာညင်ညူးကြောင်း10မျိုးရှိတယ်နောက်ဆုံးဟာနိကန္တိတိမ်မွေးတဲ့တဏှာပေါ့ ဒီပီတိဖြစ်နေတဲ့ပီတိလေးကိုနှစ်သက်တာပေါ့ဗျာအယောင်လေးထွက်လဲယောင်လေးပေါ့နှစ်သက်တာအဲ့ဒါကိုပြောတယ်ဒီဥရဗျာညာရှေ့ပိုင်းမှာဒါပေါ်တတ်ပါတယ်ပေါ်တဲ့အခါကျတော့ဒီဩဘာသနဲ့ဥပ္ပခာတိုင်အောင်ပေါ့ဗျာအလင်းရောင်ကနေဥပ္ပခာတွေဖြစ်တည်တိုင်အောင်ရှေ့ကိုပါတော့အကုသိုလ်တရားတွေမဟုတ်ပါဘူးတကယ်တမ်းကျတော့ဒီဝိပဿနာနဲ့အတူဖြစ်လာတဲ့ပီတိစေတသိက်တွေတာဖြစ်တယ်အဲကြောင့်မို့ ဒီဩဘာသကနေပြီးတော့အလင်းရောင်ကနေပြီးတော့ဥပ္ပခာတိုင်အောင်ဒီကိလေသာတွေကိုမုတ်ချဝိပဿနာညဉ်ညူးချောင်းလို့မဆိုရဘူးဒါပေမဲ့လို့ဒီအလင်းရောင်တို့ပီတိတို့ပတ္တိတို့ဖြစ်လာတဲ့ခါမှာဘာဖြစ်လာလဲဆိုတော့ဟောငါမှာအယောင်လင်းတွေဖြစ်လာတယ်ဒီလိုအတွေးမှားတွေဖြစ်လာတော့ဒိဋ္ဌိလည်းမှားဟောတရားရပြီလို့ကိုယ်ထင်ကြီးတဲ့မာနတွေဖြစ်တယ် ဒိဋ္ဌိလည်းဖြစ်ပြီးတော့အဲ့ဒီတရားအဲ့ဒီပီတိတို့ပတ္တိတို့တာယာနှစ်သက်တဲ့တဏှာလည်းဖြစ်တယ်။ရောက်ဒီဩဘာဒပီတိပတ္တိဒီ၉ပါးအဲ့ဒီတရားတွေဟာခုနတဏှာတို့မာနတို့ဒိဋ္ဌိအဲ့ဒီ၃မျိုးပေါ့လေပဝိစာတရား၃မျိုးရဲ့တရားအာယုံဖြစ်နေတယ်နော်တကယ်တမ်းကျတော့ဝိပဿနာဉာဏ်ကြီးကြောင့်ဖြစ်စေတာကဒီတဏှာမာနဒိဋ္ဌိတွေကဖြစ်စေတာ အဲ့ဒါပြောချင်တာအဲ့ဒီပုံမှာခုနကအလင်းရောင်တို့ ပီတိတို့ပတ္တိတို့မှာအမိပြီးဖြစ်တဲ့ဒီပပိစာတရား၃ပါးပေါ့ဒါတွေကတော့ဘုန်းကြီးတို့ဝိပဿနာစိတ်ကိုအနှောက်ယှက်ဖြစ်စေတာနှောက်ယှက်ဖြစ်စေလို့ဒါကိုဝိပဿနာဉာဏ်ယူကြောင်းတကယ်အစစ်ကတော့နောက်ဆုံးနိဂန္တိခေါ်တော့ဒီနိဂန္တိဆိုတဏှာပေါ့ဗျာအဲ့ဒီတဏှာကတော့အဓိကပဲအဲ့ဒီတဏှာသူတခုတည်းဖြစ်တာမို့မာနလည်းဖြစ်ဖြစ်မယ်ဒိဋ္ဌိလည်းဖြစ်ခြင်းဖြစ်မယ်ပေါ့ နော်အဲကြောင့်မို့ဝိပဿနာဉာဏ်ယူကြောင်းနဲ့10ပါးရှိတယ်10ပါးမှာတပါးတပါးမှာခုနတဏှာဒိဋ္ဌိမာန3မျိုး3မျိုးဖြစ်လိုက်တဲ့အခါကျတော့ဟုတ်လား10ပါးကို3နဲ့မြောက်တော့30ဖြစ်တာဒါကြောင့်ဝိပဿနာဉာဏ်ယူကြောင်းတရားတွေဟာဒီတဏှာဒိဋ္ဌိမာနနဲ့မြောက်လိုက်လို့ရှိရင်အလုံးဝိပဿနာဉာဏ်ကြောင့်30ရှိတယ်လို့မှတ်ထားပါဒါကတော့ဘုန်းကြီးတို့ခုနက ဉာဏ်စဉ်12ပါးကိုပြန်ကြည့်မယ်နော်အဲ့ဒီဉာဏ်စဉ်12ပါးကိုပြန်တည်မယ်ကိုကြီးအဲ့ဒီဉာဏ်စဉ်12ပါးထဲမှာဥရပြဉာဏ်ရှေ့ပိုင်းမှာဒီဟာတွေဖြစ်မယ်ဒီမှာကြည့်လိုက်နော်ဒီဥရပြဉာဏ်ရှေ့ပိုင်းမှာခုနဝိပဿနာဉာဏ်ကြီးကြောင်း10ပါးပြောပြောပါ30ပြောပြောဒီမှာဖြစ်တယ်အဲ့ဒီလိုမျိုးတွေပေါ်လာရင်အဲ့ဒါကိုဥပ္ပခါပြုမှတ်တာတို့ဝိပဿနာရှုတဲ့ပုဂ္ဂိုလ်များဒါတွေကိုပေါ်ပြီးတော့ဖြစ်ဖြစ်ပြမြင်အောင်ရှုတာတို့ အဲ့လိုရှုရမယ်ဒါတွေကိုအဓိကမထားရအောင်ဇာမိုင်းသွားရင်တော့ဒီလင်းရောင်တို့ဘာတို့အရေးကြီးတယ်ဝိပဿနာပိုင်းသွားရင်တော့ဒါတွေပေါ်ပြီးတော့ဖြစ်ဖြစ်ပြမြင်အောင်မှတ်သုံးဖို့ဒီလင်းရောင်တွေကဒီပိဋိပတ်တွေကတိတ်အကောင်းနေလို့ဥပေက္ခပြုပြီးမှတ်ဖို့ဗျာယုံနာတရားပဲအဓိကထားမှတ်ဖို့လိုတယ်မှတ်ရင်မှတ်ရင်လည်းဒီဥရဗျညာနောက်ပိုင်းရောက်လာတဲ့အခါကျခုနကဝိပဿနာဉာဏ်ညူကြောင့်တရားမဖြစ်တော့ဒီနောက်ပိုင်းရောက်ယုံနာတွေကိုပြန်ကပ်ပြီးမှတ်ခိုင်းရတယ် အာဒါတွေကမตายရနဲ့ဒါတွေကအရေးမကြီးဘူးဒါတွေဥပ္ပခါပြီးသုံးဖို့ဒါတွေကိုနိုင်အောင်မှတ်ကမ္မဋ္ဌာန်းဆရာသင်ပေးလိုက်သင်ပေးရင်သင်ပေးနေဒီယုံနံတရားတွေပေါ်မှာပြန်ပြီးတော့ရှုတယ်ရှုတဲ့ကယုံနံတရားတွေခတ်သွတ်ပေါ့ခတ်သွတ်ပေါ့ခတ်သွတ်ပေါ့ခတ်သွတ်ပြောက်ဒါတွေတွေ့လိုက်တယ်အဲ့ဒီလိုတွေ့လာရင်ငကိုတော့ကတော့ဗျာဘုန်းကြီးတို့ဝိပဿနာရှုတယ်ဆိုဖောင်းတဲ့ပိန်နဲ့ရှုတဖောင်းတပိန်နဲ့ပဲတွေ့တာကိုဒီ ဘုရားဗျာညာနောက်ပိုင်းလောက်ရောက်သွားအရင်ပိုင်းခေါ်တယ်နောက်ပိုင်းခေါ်တယ်ဒီပိုင်းလောက်ရောက်သွားရင်ဒီတဖောင်းတပိန်နဲ့မှတရှုတရှိုက်ထဲမှာအများကြီးတွေ့တာယုံနံတရားတွေပေါ်ပြီးတော့ဖြစ်ပြီးပြတ်နေတာဒါလေးပြောချင်တာအဲ့ဒီအနေထားရောက်ရင်ဒါဥရဗျာညာအရင်ပိုင်းရောက်တယ်လို့ပြောတာနော်ဒီဥရဗျာညာဟိုပါဘုန်းကြီးဒီလိုတကွေးတယ်တဆန်တယ်ဒီဥရဗျာညာအရင်ပိုင်းမရောက်ခင်ဒါပဲသိတယ် နောက်ကြတော့ဒီတကွေးထဲမှာရုပ်တွေနာနေအများကြီးဖြစ်ပြန်တာတွေ့တယ်တကွေးတစ်ဆမ်းဒီတရှုတလျှောက်ထဲမှာအများကြီးတွေ့တာခတ်သွက်သွက်ပေါ့ခတ်သွက်ပြောအများကြီးတွေ့တာအဲ့ဒီလိုအခြေမြင်အခြေအနေမျိုးရောက်လာရင်ဒါဥရပြညာဒါအရင်မှရောက်ပြီဒီလိုမှတ်မယ်နော်အဲ့ဒီကနေခုနကခုနရေကထိုးပြီးသွားပြီနောက်တော့ဒီတရားစခန်းတွေပါတွေကဒီညံနေရတော့ခဏနာပြောအောင်လို့ဒီတကောက် အသေးစိတ်ပြောမလို့ဘုန်းကြီးကစဉ်းစားတာဒီဘက်ပိုင်းခုကအချိန်မရှိတော့ပြောခတ်သွက်သွက်ပဲပြောကြတော့နေဥရဗျာညာခုနအရင်ပိုင်းကျတော့ယုံနာတဘာဝတွေခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောဥပတိပင်အဲ့မှာမြင်လာဖြစ်တည်ပြက်ကအဲ့ကြောင့်မှမြင်တယ်ခုနကသင်းညိုဆရာကြီးကတော့ဒီမှာတော့ခဏတမတနာအနေနဲ့ဖွင့်ထားတယ်တကယ်တော့ညခဏတမတနာခဏငယ်ဒီ ယုံနံတရားတွေဖြစ်တည်ပြက်ကဒီဥရပြညာနောက်ပိုင်းမှာပိုးထင်ရှားတယ်။အဲ့ဒါရှင်းရှင်းလင်းလင်းမြင်တယ်။နော်။ဟိုမှာငကွာဆိုရင်ဖောင်းနဲ့ပိန်နဲ့ဆိုရင်ဟိုတဖောင်းနဲ့တပင်အဲ့ဒီကြာဒီမှာဖောင်းနဲ့ပိန်နဲ့အများကြီးတွေ့တာ။အစလည်းဆုံးလည်းတွေ့တယ်အဲ့ဒါမျိုးတွေတွေ့လာလိမ့်မယ်။ဒီဥရပြညာအဲ့ဒါနေဆက်မှတ်မယ်။ဆက်မှတ်တဲ့ခါကျဘာဖြစ်လာလဲဆိုဖြစ်စဉ်တွေကတိတ်မြန်နေတယ်။တိတ်မြန်နေတဲ့ခါကျတော့ဘယ်အာယုံပဲကြည်ကြည်ရှုမှတ်စရာအာယုံပဲကြည်ကြည် ဘယ်ရှုမှတ်စရာအောင်ကြည်ကြည်ရှုမှတ်စရာအယုံရှုသိစိတ်ကောပြတ်သွားတာပဲတွေ့တာအဖြစ်မတွေ့တော့ဖြစ်စဉ်နဲ့တိတ်မြန်နေတာအဲတော့ယုံ nant တရားတွေရဲ့အဲ့ချိန်ကြဟင်းဒီသင်္ကညာရောက်သွားအပြက်ကြီးပဲတွေ့တော့တာသူကတော့ဥပမာမျိုးမျိုးပေးကြတာပေါ့ဗျာอืมဖြစ်တာပြက်တာတွေကဟိုနှမ်းတွေကိုနှမ်းတဲ့အိုးကင်းနဲ့မှတက်ဟာတဖြည်းဖြည်းဖြည်းဖြည်းနဲ့အမြဲတမ်းပြက်နေတာပဲတွေ့တာဖြစ်တာမတွေ့တော့အဲ့ဒါမျိုး နောက်တစ်မျိုးပြောတာတော့ရေအိုင်ထဲမှာဘိုးတွေရွာချလိုက်တယ်ရေပေါက်လေးတွေကပြက်သွားတာပဲတွေ့တာဖြစ်တာကိုမမြင်လိုက်ဘူးတိတ်များနေမိုးရွာနေတဲ့ခါကျအဲ့ဒီလိုပဲတဲ့အပြက်ကြီးတဲ့မြင်းနေတဲ့ညာယုံနာဘဲယုံနာပဲကြီးဘဲယုတ်ပဲကြီးဘဲနာပဲကြီးအပြက်ပြန်မြင်ညာဖြစ်မမြင်ဖြစ်တယ်ဖြစ်စင်နေတိတ်များနေလို့အဲ့ဒါဆိုသင်္ကညာပေါ့ အဲအပြက်တွေကျမြင်ကမြင်ကများကြတရေရင်တော့ဘယ်ဟာကြည့်ကြည့်တရေရင်နဲ့လင်းမြန်စွာပြက်နေတာပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်နေတာနော်ဒီကအပြက်တွေကျမြင်တာကိုလေပေါ်တာသိမတွေ့တော့ဘယ်နေရာကြည့်ကြည့်ဘယ်ရာကြည့်ကြည့်ဘယ်အာယုံကြည့်ကြည့်ဒီလိုပဲမြင်တယ်အဲ့ဒီချိန်မှာဉာဏ်ကဘယ်လိုဖြစ်တတ်လဲဆိုတော့ဘင်္ဂညာရောက်လာရင်အပြက်ကြီးမြင်လာတဲ့အခါကျတော့ဒီယုံ nant တရားတော့ကြောက်လာတော့ကြောက်တဲ့စိတ်လေးတွေဖြစ်လာ ယုံနံတရားတွေရလာကြောင်းပြီးတော့ဘလို့မြင်လာဘလို့တွေဉာဏ်ထဲမှာဖြစ်လာလဲဆိုရုပ်ရုပ်တရားတွေဉာဏ်တရားတွေအများအားဖြင့်ပြက်ပြက်ပြက်ပြက်ပြက်ပျောက်ပျောက်ပျောက်ပျောက်ပျောက်ဒါတွေကျမြင်လာဟာငါပဲအချိန်မဆိုသိနိုင်ပါလားအဲ့လိုတိလာတယ်တိလာတဲ့အခါကျဒီယုံနံတရားတွေပုံမှာကြောက်ရှာဖြစ်ဉာဏ်နဲ့မြင်လာအဲ့လိုမျိုးမြင်တော့ဗရညာလို့ခေါ်တယ်အဲ့ရနေဆက်အားထုတ်တယ် ဘယညံကကြောက်ရှာဖြစ်ညံနဲ့မြင်းလိုက်ဒီယုံနံတရားတွေပေါ်မှာအကောင်းမထင်တော့ကောင်းမထင်တာကိုကောင်းမထင်တော့အပြစ်မြင်တာပေါ့ဗျာအပြစ်မြင်တာအာရိနဝညံလို့ခေါ်တယ်ဒါကြောင့်ယုံနံတရားတွေအပြစ်မြင်အောင်ကြည့်ရတယ်ဒီအပြစ်မြင်အောင်ကြည့်တဲ့အခါဝိပဿနာဉာဏ်နဲ့လည်းမြင်အောင်ကြည့်နိုင်တယ်ခုနကခန္ဓာကိုယ်ကြီးအတုပအနေနဲ့လည်းကြည့်မြင်တာပဲဒါကြောင့်ဤမျိုးစုံကြည့်ရတယ်ဘုရားခုနက ဂရိမာနနာတော့ပါဆိုအတုပဟောတာအပြစ်မြင်မှုဒီယုတ်တရားပေါ်မှာအပြစ်မြင်မှအာရိနဝညာကပိုးထင်ရှားတယ်အပြစ်မြင်လာရင်ဗာပြက်လာလဲညင်းငွေလာတဲ့စိတ်ပြက်လာဒီယုံနံတရားတွေအပေါ်မှာဒီညာမရောက်ခင်ကဒါနေဗိဒညာပေါ့ဗျာဘုဂုဆရာတို့ရတော့ဒီတုတ်တွေဘာတွေကြတော့နေဗိန်တတိတရားစထားတယ်အောက်ညာနေမပြောဘူး နော်ဒီညာလောကနိဗ္ဗိနတိညီငွေကြီးဒီဟာစပြောဒါကြောင့်ယုံနာတရားတွေညီငွေအောင်ကျင့်ရမယ်ဖြစ်ပျက်ကိုမုန်းအောင်ကြည်ရမယ်ဆိုပြီးတော့ဘုဂုတ်ဆရာတော်ဒီလိုသုံးတယ်မုန်းသွားရင်ဖြစ်ပျက်ဆုံးတဲ့နိဗ္ဗာန်ရောက်သွားတယ်သူကအဲ့လိုသုံးတယ်ဒါကိုကြည့်ပြီးနော်ပါဠိကနိဗ္ဗိနတိပြီးတော့ဝိရိစတိဘာညာနဲ့ဒီလိုဟောတာကိုသူကအဲ့ပါဠိတွေကြည့်ပြီးဟောတော့အဲဒီညနိဗ္ဗိနညာတကယ်ရသွားလို့ရှင်ရင် ငါကဘုန်းကြီးတို့ဒီညာမရခင်ဆိုလက်ရှိပေါ့ဘုန်းကြီးဆိုဘုန်းကြီးပါအာကိုဘွားလေးနဲ့ကိုပြောနေတာကျင့်တတ်နေတာနှစ်သက်နေတာဒီနေဗိဒာညာရောက်သွားရင်အရင်တုန်းကလိုဘဝနေရတာမပျော်တော့ဘူးဗျကိုယ့်ကိုယ်ပဲဆံဘလောက်ချမ်းသာချမ်းသာပစ္စည်းဘလောက်ရှိရှိပညာဘလောက်တတ်တတ်ငါကတော့ကိုယ့်လေးကိုကျင့်တတ်နေနော်ပညာတတ်တဲ့ပုဂ္ဂိုလ်လေးဟောပညာလေးနဲ့လောကစားတော့ကျင့်တတ်တာကိုယ်ပညာလေးနဲ့ကို ပစ္စည်းချမ်းသာလေးဟောကိုပစ္စည်းချမ်းသာလေးကြည်ပြီးကျေနပ်ကြောင်းနေကံနေရှိတော့လဲဒါလေးနဲ့ကြည်ပြီးကျေနပ်နေတာယာနဲ့ကိုဘွားကိုဟောဒီညာတကယ်ရောက်သွားရင်နော်မตายရတော့ဘူးမပျော်တော့ဘဝအဲ့ဒါမှတ်တာနော်ဒီဒီဒီနေဗီနာညာတကယ်ရသွားဒါလေးမှတ်တာနော်အရင်တုန်းကလိုဘဝကိုမပျော်တော့ဘူးအာငကောဆိုရင်ကိုရထားတဲ့ဘဝလေးကျင့်တတ်တာပဲဘုန်းကြီးတို့ရံဘဝလူဘဝဩကုန်နေတိုင်းထိုင်တဲ့နေရာလေးကျင့်တတ်နေတာယာနေ ပြောနေတာပေါ့နေဗိဒညာနေဆက်အထုတ်ရဆက်အထုတ်လိုက်တဲ့ခါကျတော့ဘာဖြစ်လာလဲညင်းငွေစိတ်ပြက်ညင်းငွေလာရင်အဲ့ဒီယုံ nant တရားတွေဆွန့်လွတ်ခြင်းနဲ့စိတ်ဖြစ်လာနော်ဆွန့်လွတ်ခြင်းနဲ့လွတ်မြောက်လို့တဲ့စိတ်ပေါ့ဆွန့်လွတ်ခြင်းနဲ့စိတ်ဖြစ်လာအဲ့လိုဆွန့်လွတ်ခြင်းနဲ့စိတ်ဖြစ်တော့ဆွန့်လွတ်နိုင်အောင်ကျင့်ရတာပေါ့ဗျာဆွန့်လွတ်ခြင်းနဲ့စိတ်ဆိုပိုက်ကုံမှမိတဲ့ငါလို့ပေါ့ဗျာနော် ဘိုက်ကွန်မှမိတဲ့ငါဘိုက်ကွန်ကလွတ်ချင်တယ်လို့ပဲဒီယုံနံတရားတွေဘုန်းကြီးတို့စိတ်ပြက်ညှင်းငွေလိုက်ဒီယုံနံတရားတွေဆွတ်လွတ်ချင်တဲ့စိတ်ဖြစ်ပေါ်လာတာနော်လွမြောက်ချင်တဲ့စိတ်ဆွတ်လွတ်ချင်တဲ့ဒါဘုရှိတုကမြတာညာလို့ခေါ်တယ်အဲဆွတ်လွတ်ချင်တဲ့စိတ်ဖြင့်ဒီယုံနံတရားတွေကိုစိတ်ပြက်ညှင်းငွေလို့ဆွတ်လွတ်ချင်လာပြီဆွတ်လွတ်ချင်ရင်စစ်အာထုတ်တယ်စစ်အာထုတ်တာပရိသင်္ခါရညာခေါ်တယ်နော်ဒီဒီဒီယုံနံတရားတွေပေါ်မှာအနေစာဒုက္ခအနတ္တနဲ့တဖန်ပြန်သိအောင်ပြန် ရှုသိတဲ့ဉာဏ်မျိုးပြိသင်္ခါဉာဏ်လို့ခေါ်တယ်သင်္ခါရတရားလွတ်မြောက်ဖို့ဒီသင်္ခါရတရားတွေကိုဗာလဲတဖန်ပြန်ပြီးတော့အနိစ္စဒုက္ခအနတ္တရှုသိတဲ့ဉာဏ်မျိုးကိုပဋိသင်္ခါဉာဏ်လို့ခေါ်ပါအဲ့ဒီကနေဆက်အားထုတ်တယ်ဒီယုံနံဓမ္မသင်္ခါရတရားတို့မှာသူကသင်္ခါရဆိုတာသင်္ခါယုံနံဓမ္မသင်္ခါရတရားဥပေက္ခဆိုတာကချမ်းသာတယ်မဟုတ်ဆင်းရဲတာလည်းမဟုတ်ဒီယုံနံတရားတွေကိုဒီဉာဏ်ရောက်သွားရင်ဒီယုံနံတရားတွေကမထင်ရှားတော့ဘူး မထင်ရှားတော့ဝမ်းသာမှုလည်းမဖြစ်ဘူးနော်ကောင်းတာတွေထင်ရှားမှဒုက္ခဖြစ်တယ်မကောင်းတာတွေထင်ရှားမှဒုက္ခဖြစ်တယ်ဒီမှာကြတဲ့ဒီမကောင်းတာကောင်းတာမတင်ရှားတော့ဘူးဝမ်းသာမှုလည်းမဖြစ်ဘူးဆင်းရဲနော်စိတ်ပြတ်မှုလည်းမဖြစ်ဘူးဆင်းရဲတာလည်းမဖြစ်ဘူးချမ်းသာလည်းမဖြစ်ဘူးစိတ်ကိုညီညီမျှမျှလေးထားနိုင်ဘာဖြစ်လို့ဒီအာယုံလေးတွေကတိမ်မွေ့နေတယ်ဥပ္ပခါသဘောအဲယုံနာတရား ယုံနာဓမ္မသင်္ခါရဝမ်းသာဝမ်းသာတာလည်းမဖြစ်ဘူးဝမ်းမသာတာလည်းမဖြစ်ဘူးဆင်းရဲတာလည်းမဖြစ်ဘူးချမ်းသာတာလည်းမဖြစ်ဘူးကြောက်တာလည်းမဖြစ်ဘူးနှစ်သက်တာလည်းမဖြစ်ဘူးစိတ်ကိုညီညီမျှမျှထားနိုင်တဲ့ဉာဏ်မျိုးကိုသင်္ခါရုပ္ပကဉာဏ်လို့ခေါ်ပါတယ်အဲ့ဒီကနေဆက်အထောက်အမှာပေါ့ဗျာအနုလောမဉာဏ်ပေါ့နော်ဒီအနုလောမဉာဏ်ကြတော့ခွန်ကြီးတို့နည်းနည်းလေးသိညုံနားလဲခြင်းနားလဲသုံးဖို့နည်းနည်းအခုတော့ ဘယ်လိုပြောရမလဲဆိုဒီနုရောမညာဆိုတော့ကဒီညာရောက်သွားလို့ရှိရင်နုရောမညာကဘာလာလဲဆိုတော့ तू ကလျော်တဲ့အလျော်ဖြစ်တဲ့ညာလို့ခေါ်တယ်နော်ချက်မဲ့ရဒီမက်တွေဖိုးတွေရသွားရင်လေဗောဓိပက္ခယတရားတွေကရတိသွားတယ်နော်အဲ့ဒီဗောဓိပက္ခယတရားအားလည်းလျော်တဲ့ ညံမျိုးပေါ့ဒီအောက်ညံတွေကိုလည်းလျော်စွာအိဋ္ဌဒုက္ခနာတေနဆက်ပြီးတော့ရှုနေတဲ့အတွက်အောက်ညံတွေကလည်းလျော်တယ်အဲ့ဒီလိုနော်ဥရဗျညံဒီဥရဗျညံကနေပြီးတော့အောက်ညံတွေအတွက်လည်းအလျော်ဖြစ်တဲ့အတွက်တဂရုပ္ပကညံနဲ့လျော်ဖြစ်တဲ့နုလောမညံလို့ခေါ်တယ်နော်ဒီနုလောမညံဆိုတော့ဘုန်းကြီးတို့မေယဂာနီမှာဖြစ်တဲ့မေဂဝီထိမှာပါတယ်ပရိကံပဇော မကဝီထီဆိုတာဘုန်းကြီးတို့ဗာလဲဆိုတော့မကဝီထီအနေနဲ့ပြောပရိကံဝိသံတို့လို့ဂုတ္တပုပေါ့ဗျာပြီးတော့မက်ဖို့ပေါ့အဲ့ဒီမှာဘုံငါဇလနာဘုံကုပိစေတာမနရဝိဇံပရိကံဥပ္ပဇာနုလုံအဲ့ဒီမှာပရိကံဥပ္ပဇာနုလုံကနုလောဘညာလို့ခေါ်တာအဓိကကအဲ့တော့ ဒီနုလောမဉာဏ်ဖြစ်ပေါ်လာပုံလေးပြောရင်ဒီသင်္ခါရဥပ္ပခာဉာဏ်ကနေပြီးတော့ဒီသင်္ခါတရားတွေမှာစိတ်ကိုအငြင်းများထားပြီးအိဋ္ဌဒုက္ခအနတ္တအနေနဲ့ရှုတာပေါ့ဗျာရှုပါများတဲ့ခါကျဒီသင်္ခါတရားတွေကို तू ကစိတ်ထဲမှာအာရုံမပြုတ်ကျင်တော့ဖြစ်တာတွေပြက်တာတွေပြက်တာတွေဒါတွေကျဖြစ်နေတာအဲ့တော့သင်္ခါရတရားတွေကလွတ်တဲ့နိဗ္ဗာန်ကို तू ကရချင်လာလွတ်မြောက်ရအောင်လားရချင်လာနော်အဲ့တော့ ဒါပေမဲ့လို့မလွတ်မြောက်သေးဘူးသူ့စိတ်ထဲမှာသင်္ခါတရားပဲအာယုံပြန်ပြုတ်နေတယ်ဒါတွေကိုဖြစ်လဲပြက်လဲပြက်လဲပြက်လဲဒါတွေကြည်နေရတာကြည်နေတာလွတ်လွတ်တဲ့စိတ်တွေဖြစ်တာနိဗ္ဗာန်လည်းမမြင်သေးဘူးနိဗ္ဗာန်ကိုလို့နိဗ္ဗာန်ရောက်နေတော့နိဗ္ဗာန်ကိုရှာဖွေနေတယ်နော်နိဗ္ဗာန်ရှာဖွေရင်းသင်္ခါရပဲအာယုံပြုနေဒါပေမဲ့စိတ်ကသင်္ခါတရားတွေလွတ်ရနိဗ္ဗာန်ကိုလိုချင်နေတယ် အာယုံပြုတာကတော့ဒီသင်္ခါပြားတွေအာယုံပြုပြီးသူမှတ်နေတာပဲအဲရှင်းတော့ကတော့ဥပမာပေးကြတာတော့ဗာလဲဆိုတော့ညွတ်နေတယ်ဆိုတော့ဟိုပင်လက်သမုတ်တွေဖြတ်ပြီးတော့ကုံရောကုံဝယ်လုပ်တယ်လှေလှေလှေတကြီးတွေပေါ့ဗျာရှင်းတော့ကဒီနည်းပညာမထုံကားဘူးဟိုအလဲပင်လက်သမုတ်တွေလဲလောက်ရောက်ကမ်းမမြင်လမ်းမြင်အဲ့မှာမျက်စိလဲနေပြီဆိုပါတော့အဲ့ဒီချိန်မှာသူကဗာလဲကြီးငှက်တွေယူဆောင်သွားတယ် အဲ့လိုအဲ့လိုနေရာကြောင့်ကြီးကိုလွတ်လိုက်တာလွတ်လိုက်ကြီးကပြန်လာပဲကမ်းမြင်လို့ကမ်းစီကိုတန်းပြန်သွားပြန်မလာတော့ကမ်းမမြင်သေးဘူးဆိုရင် तू ကပြန်လာတယ်ဒီလေးကိုပြန်နာတယ်အဲ့ဒီအတိုင်းပဲ तू ကအနုလောမညာကဒီယောဂီစိတ်ကဘယ်လိုဖြစ်လဲဒီဒီဒီခုနကြီးလိုပဲနိဗ္ဗာန်မမြင်သေးခင်ကတော့သူကတခါတရားအာယုံပြုတာနိဗ္ဗာန်ဆက်ရှာဖွေးတာနိဗ္ဗာန်မြင်ဖို့ပဲသူအာယုံပြုတာ ဒါနိဗ္ဗာန်မြင်လောက်တဲ့ခါကျတော့မြင်လောက်တဲ့အနေထားရှိပြီဆိုပရိကံဝိဇာနုလုံးနုလုံးမညာပရိကံဝိဇာနုလုံးဆိုနုလုံးမညာဖြစ်တယ်ဖြစ်ပြီးတော့မှဂုတပုရောက်မှနိဗ္ဗာန်အာယုံပြဒီညာရောက်မှနိဗ္ဗာန်ပရိကံဝိဇာနုလုံးပြီးတော့ဒီဘဂဝီဒီမှာဂုတပုဆိုဖြစ်တယ်ဒီညာရောက်မှနိဗ္ဗာန်အာယုံပြုတယ်နော်အနိဗ္ဗာန်အာယုံပြုပြီးတော့မညာဖွညာတန့်ဝင်သွားတယ်ပေါ့ဗျာဒါကြောင့်မို့ဘုန်းကြီးတို့ဒီမှာကြည်လိုက် ဟိုဉာဏ်တွေခွဲကြတာတမ္ပန္တရဉာဏ်နဲ့ဥရဗျာဉာဏ်ရှေ့ပိုင်းကို မကမကဉာဏတာသနာဝိတ္တုဒ္ဓိဒါတွေတော့အဓိပ္ပာယ်မပြောနိုင်တော့ဥရဗျာဉာဏ်နောက်ပိုင်းနဲ့ဒီအနုလောမဉာဏ်တဲ့ကောင်ကပရိပရာဉာဏတာသနာဝိတ္တုဒ္ဓိကိုတပူကြတော့ဘယ်ဉာဏ်မှပါမထားဘူးเนาะဒါမှတ်ထားမယ်နော်ဒီသူကသိတ္တဘယ်ဉာဏ်ထဲမှာမပါဘူးဒီကိုတပူကဘာဖြစ်လို့လဲဆိုတော့ နိဗ္ဗာန်ကိုနော်ဒီအနုလောမညာနေတဲ့ဒီဟာလေးနည်းနည်းလေးပြောပြမယ်ဒါဆိုရင်တော့ပုံနားလည်နိုင်ပါတယ်နော်ဒီအနုလောမညာနဲ့ကုရိဝညာဘယ်လိုကွာခြားလဲဆိုတော့ဒီအနုလောမညာကပရိကံဝိစာနုလုံဒီသုံးပါးကိုခေါ်တယ်ဒီညာခိုက်တာမှာကြောင့်မောအမှောင်ကိုပယ်နိုင်တယ်နိဗ္ဗာန်ကိုမမြင်သေးဘူးဒီကုရိဝညာကြတော့ နိဗ္ဗာန်ကိုမြင်ရပြီဒါပြမောဟအမှောင်ကိုမပယ်နိုင်ဘူးဒီလိုပြောထားတယ်နော်ဒီကုတ္တဘူကြတော့နိဗ္ဗာန်ကိုမြင်နိုင်တယ်ဆင်ញင်နိုင်တယ်ဆိုတော့ညာဆိုရင်သူ့ရှိမှအဝဇာမရှိဘူးတကယ်တမ်းကြတော့ဝိထိအနေနဲ့ပြောရင်ဘုံကားစေရနာဘုံကုပ်ပိစေတာပရိကဝိဇာနုလောပြီးမှကုတ္တဘူ ဆင်ញင်နိုင်တဲ့အနုအဝဇ္ဇဒီနာမှာမရှိဘဲနဲ့သူကနိဗ္ဗာန်ကိုဆင်ញင်နိုင်တယ်ဒီလိုပြောနေဘာဖြစ်လို့နိဗ္ဗာန်ကိုဆင်ញင်နိုင်လဲဆိုမဲ့ရှိကဆင်ញင်ပေးတဲ့အနေနဲ့ဒါဟုတ်လားပထမဆုံးတည်တဲ့အတွက်သူ့ကိုအဝဇ္ဇရာနဲ့တည်တယ်ဘာဖြစ်နိဗ္ဗာန်ကိုသူကပထမဆုံးမြင်တဲ့အတွက်နော်မြင်တဲ့အတွက်မဲ့ရှိကဆင်ញင်ပေးတဲ့အနေနဲ့အဝဇ္ဇရာတည်တယ်လို့ဒီလိုပြောတာပေါ့ဗျာ နော်ကုရပုဆိုအဲ့ဒီကုရပုကြတော့ပုထုဇဉ်နယ်ကိုဖြတ်တောက်ဖြတ်တောက်လို့ကုရပုညာခေါ်တယ်အရိယာအနွယ်တဲ့ဝင်သွားလို့ကုရပုညာလို့ခေါ်တယ်အဲ့လိုလည်းမှတ်ထားမယ်နော်ကုရပုညာကဒီသင်္ခါတရားတွေကိုအာယုံမပြုဘူးဘာပြနိဗ္ဗာန်မဲ့အာယုံပြုတယ်ဒါကြောင့်ကုရပုညာလို့ခေါ်တယ်နော်ဒါပေမဲ့ तू ကဒီထဲမှာဝိသုဒ္ဓိတဲ့ကြတော့ဘယ်ထဲမှာမပါဘူးဆိုဒီ ဉာဏ်စဉ်ထဲမှာလည်းဒါထည့်မထားကြဘူးပေါ့ဗျာဒါပေမဲ့လို့ဒီနိဗ္ဗာန်ကိုအာယုံသင်္ခါတရားအမြဲနိဗ္ဗာန်အာယုံပြုတဲ့အတွက်ဝိပဿနာဉာဏ်နဲ့မပါဝင်ပေမဲ့လို့ဝိပဿနာဉာဏ်တွေရဲ့ဒီမှာဥထိတ်ဥကောင်းထိတ်မှာဖြစ်နေတဲ့အတွက်ဝိပဿနာဉာဏ်နဲ့မှသွင်းယူရမယ်ဒီလိုပြောထားတယ်ပေါ့အဲ့ရနေမဲ့ရမယ်ဖို့ရမယ်ပစ္စကနာဉာဏ်ရမယ်မဲ့ရဖို့ရပြီးနောက်ပိုင်းမှာဒါ ပစ္စုကနာညာရတယ်ပစ္စုကနာညာရတဲ့အပိုင်းမှာတော့ဒီသင်္ညိုဆရာကြီးကဘာပြောသွားလဲဆိုတော့မဲ့ညာဖုန်ညာနိဗ္ဗာန်ကိုဆင်ញင်နိုင်တယ်တချို့ပုဂ္ဂိုလ်တွေကြတော့ပယ်တဲ့ကိလေသာမပယ်တဲ့ကိလေသာဒါမျိုးတချို့ကမဆင်ញင်နိုင်ဘူးဒါပြောတယ်အဲ့ဒီမှာမှဘုရားရဲ့ဘုရားရှင်ရဲ့ဆွေမျိုးသားချင်းတော်ရဲ့မဟာနန္ဒတို့ပါသောတာပန်ဖြစ်တဲ့ကသူပယ်ရဲ့ကိလေသာမသိတော့မေးတာတွေရှိတယ်အဲ့ဒါနဲ့ဆိုရင်တော့ အဲ့ဒါကိုအကြောင်းပြုပြီးတော့သင်္ညိုကအဲ့ဒါဖွင့်ပြထားတယ်ပိဿကနာညာဖြစ်တဲ့အခါမှာသူကဘာပြောလဲဆိုမက္ကမက္ကဖလင်းစာနိဗ္ဗာန်ပိဿကတိပန္နိတောမညာဖုန်ညာရတော့ကိုရတဲ့မက်ကိုရတဲ့ဖို့ဆင်ញင်နိုင်တဲ့ဒီညာနဲ့နိဗ္ဗာန်ကိုဆင်ញင်နိုင်တယ်ဒီသုံးမျိုးတော့တေချာဘောဖြစ်တယ်ဟိနေကိလေသေတေသေသာပိဿကတိဝနဝဝဒီ ယ်တဲ့ကိလေသာတွေတော့တချို့လည်းဆင်ញင်နိုင်တယ်တချို့လည်းမဆင်ញင်နိုင်ဘူးတဲ့။ဘာဘာကိလေသာတွေကျဲနေတယ်ဘာကိလေသာတွေပယ်သွားပြီဆိုဆင်ញင်နိုင်တယ်ဒီလိုပဲပြောပါနော်။ဒီတော့ပြောချင်တာကဂုရုဘူကတော့ဘယ်ဝိသုဒ္ဓိထဲမှာမပါဘူးတတ္တညာနာဝိသုဒ္ဓိဆိုဉာဏ်မြင်စင်ကြယ်သွားတယ်ဆိုမညာဖုံညာပိစ္ဆကရဉာဏ်မျိုးပြောပါတယ်နော်။ဒီပြောတော့မှတဏှာကြီးခွဲတော့မယ် ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါ